ယနေ့အစဉ်ကြတာကတော့ဆေပြာမိစ္ဆာတာစင်တိုင်းကြရေးဒါဟောပြီးတော့နောက်ပဲရောက်လာတော့ဆိုတော့သီနာဥဒိစ္စဝိသိကိစ္ဆာနေဆိုတဲ့နိဝရဏတရား၃ပါးနိဝရဏဆိုတာ၅ပါးရှိတာပဲဒါပေမဲ့လို့ကာမိသနာနဲ့ဗျာပါရကရှင်နာကဟောခဲ့ပြီးရှင်းနေတာနဲ့ဒီမှာထပ်ပြီးတော့မပြရဘူးဒီမှာကျန်တဲ့၃ပါးကို ။ဗာဏိထတုတ်ကကျန်တဲ့သုံးပါးပဲဒီနားမှာထည့်တာ။ဒီနားကအဘိဓိယာနဲ့ဆိုတာအဲဒီရုပ်ကြိုက်တရားထဲမှာပြခဲ့ပါတယ်အဘိဓိယာနဲ့ပြပါရကပြပြီးသားဖြစ်တာ။အဘိဓိယာကအဘိဓိယာဖြင့်ကာမိသန္တာကိုပြပြီးသားဖြစ်တော့ကြာပါရဆိုတာတော့တည်းရဲ့ပဲကြာပါရဒီဝရဏတရားလည်းကြာပါရလည်းအဲဒုစိတ် မနောရုရဲ့ခေကပါတဲ့ပြားကလည်းပြားပါလားပဲဒီလိုပါပဲ။အဲဒီအဖေးပြားနဲ့အဲ့ဒါကပြားပြီးသားဖြစ်သွားလို့ဒီညာမှာထပြီးတော့မဟောဘူး။အဲကျန်တဲ့သုံးပါးကသာမြတ်စွာဘုရားဟောထားပါတယ်နည်းအဲဒီသင်တိုင်းလည်းပြင်အောင်ကြည်ရမှာကတော့ဒီဝရဏဆို၅ပါးလုံးပြင်အောင်ကြည်ရမှာပဲသို့တော်လည်းရှိကဟောခဲ့ပြီးတော့ဆိုတော့အဲ့ဒါပယ်ပြီးသားဖြစ်ပြီးတော့ဒီညာမှာထပြီးတော့မဟောဘူး။ သီနာဥဒိစ္စဝိသိကိစ္စနဲ့ဒီနိဝရဏတရားတွေကလည်းခဏခဏဟောနေရတာပါပဲခဏခဏကြားနေရတာပဲဝိပဿနာတရားဟောတယ်ဆိုတော့လီလာဝိတ္တုဒီစေတဝိတ္တုဟောစေတဝိတ္တုဆိုလို့ရှိရင်နိဝရဏတရား၅ပါးပယ်ရတာကိုဒါနဲ့ပဲဒီဖြစ်စေဥဇာရသမารိနဲ့ပဲဒီဖြစ်စေ ဒီနည်းနည်းတော့ပယ်ရတယ်မပယ်ဘဲနဲ့တော့သိတဝိသုဒ္ဓိမပြင်းနိုင်ဘူးသတိပဋ္ဌာဒေသနာတော်ရသတိပဋ္ဌာဒေသနာတော်မှာလဲသမထဘိုင်းနဲ့ဝိပဿနာဘိုင်းနှစ်မျိုးရှိပါတယ်သမထဘိုင်းကတော့အာနာပါနပฏิကူလမနဝိကာရတို့ဒါတွေကတော့ဇာတိအောင်သူကရနိုင်တယ်တရားတွေပါပဲ။ အဲဒါအာနာပါနာအထုတ်တယ်ဆိုလို့ရှိရင်နာတိကြကနေပြီးဝင်လေထွက်လေတိုက်ခိုက်ပြီးတော့သွားနေတာလေးကိုအမှတ်ပြုပြီးတော့ကျူရဝင်နိုင်ထွက်တိုင်းမာတိပြုပြီးတော့ကျူရသတ္တဝန်လက်တွေဒီတိုင်းဒီတိုင်းကျူရ သတောဝအတ္တတတိသတောဝပတ္တတတိသတောဝမှတ်ရပြီးသိရတာလေအတ္တတတိဝင်လက်ရှိသူတွင်းဤသတောဝမှတ်ရပြီးသိရတာလေပတ္တတတိပတ္တယူသူထုံးအတ္တသာပတ္တသာရယ်ဆိုတာ အဘိဓမ္မေလောကီကျမ်းတွေမှာအာသာသခွဲပဲ့ပါဒတာဝင်ပဲ့ဒီလိုပဲကြည့်ပါလေဒါပေမဲ့လို့ပရိဒါမီရာနဲ့ပါဠိတော်မှာတော့အာသာသကဝင်ပဲ့ပါဒတာကခွဲပဲ့ဒီလိုပြနေပါလေတရားအထုတ်တဲ့နေရာမှာလည်းအဲ့ဒီအစဉ်တိုင်းပဲကြည့်ရတယ်ဝင်တဲ့ကအရင်ဖြစ် အဲဆွဲတယ်ဝင်တယ်အသက်ကြီးတာကိုစိတ်နဲ့စိုက်တော့မယ်ဆိုပြုတာဝင်လက်ကစပြီးတော့သင်ကြားယူသွင်းလိုက်ယူထုတ်လိုက်တယ်ယူထုတ်ရတာစပြီးတော့အဲဒီလိုမသင်ကြားတဲ့မသင်ကြားခဲ့ပါဘူးလို့ယူသွင်းရတာစပြီးသင်ကြားအဲဒါကြောင့်ဒီကံရမယ်ကအတာကဝင်တဲ့ဘောသာကပฏิပတ်တိနည်းတော့လို့အသင်ကြပါတယ် ကြောင့်အာသာတတိဝင်တဲ့ဂျူကြီးလို့ဒီမှာဘာသာပြန်လိုက်ရတယ်အဲဘယ်လိုလုပ်ပြီးဝင်တဲ့ဂျူကလေးဘယ်လိုလုပ်ထွက်တဲ့ဂျူကလေးဆိုတော့ဝင်တဲ့ဂျူတဲ့နေရာမှာတတော်ဝတတော်အေးဝအမှားရပြီးပြေးရတာလေတရတိကြီးတတော်ကိုဂရဏီယာတရတိအမှားရတဲ့တတိယတိုင်း ဤဤတို့ကြောင့်တတော်မတော်မူတတော်အမှားရတော့သူလို့အဓိပ္ပာယ်ပြီးပါတယ်အမှားရပြီးပြေတာလင်းအမှားရလျက်တာလေပမာလို့တယ်အမှားရလျက်တာဝင်လက်ရှိပြီးအမှားရလျက်တာလေသွဲတဲ့ကြီးပြီးအဲဝင်လက်ရှိတိုင်းရှိတိုင်းအမှားရသွဲတဲ့ဒီတို့တိုင်းဒီတို့တိုင်းအမှားရမတ္တိမကင်းမဲနဲ့ရှင်သွင်းရှင်ထုတ်နော်လို့ နာရီပြာကဖြစ်ဖြစ်အဲနာရီနာရီပြာမှာအတဲ့လောက်ခံတိုက်တာသင်ကြရင်အတဲ့လောက်ခံကဖြစ်ဖြစ်ဒီနာဒီကတော့သိရပါပဲနာရီပြာနဲ့တဲ့လောက်ခံကတော့အဲဒါကိုပဲသူသာပြီးတော့ပြုနေရမတိကူလာမနေကာလာဆိုလို့ရှိရင်တော့သေတာလောမနခရန္တာတသော32ခုတာကတွေရှိတယ်။သမေမွေဒီလည်းတဲ့သွားအယူ ကိုယ်ထဲမှာရှိတဲ့စိတ်ပိုင်းဒီကိစ္စတစ်ခုချင်းရောက်ပြီးတော့နှလုံးသွင်းပြုပြီးတော့နေရအဲဒီလိုပြုနေရင်စိတ်ဆိုတာကတရားလည်းထွက်တော့ပြုမှာပဲရင်းလက်နေမှာမဟုတ်ဘူးတရားထွက်တော့လို့ရှိရင်အဲဒီဥစ္စာတွေဒီဝရဏတွေခေါ်တာပဲကိုလိုကြည့်တဲ့အာယုန်တွေကိုရသနေကြအာယုန်တွေအဲဒီကိုသွားတယ် ဟိုနည်းသွားတယ်ဒီလိုသွားတယ်ဟိုကိစ္စသွားစီမံဒီကိစ္စသွားစီမံနဲ့အပြီးတော့ရည်ကြီးတယ်။အမေဇာနာတွေတော့မှာတော့ဘိဇာလို့ဟောထားတယ်ဒီနာက။နောက်ဇာဘာကအဲဘုံမကြိုက်တဲ့အာယုစဉ်းစားနေတဲ့အခါကျတော့ဒေါသဖြစ်တယ်။အလုံးလိုက်တယ်လို့ပဲအဲဒီမှာဒေါသဖြစ်ဇာဘာကဖြစ်။အဲဒါလည်းဒီမှာဇာဘာကလို့ဟောထားပါတယ်ဘိဇာနည်းဒီနာကပါခဲ့ပါလို့။ ဒါတွေပယ်ရမှာပဲမပယ်လို့ရှိရင်သီလဝိသုဒ္ဓိသိစဉ်ပြည့်ခြင်းမပြည့်နိုင်ဘူး။နောက်ပြီးတော့ဒီနာမိရာဩရိသကုက္ကုသဝိသိကိစ္စဆိုတာတွေကလည်းပဲဒီကလည်းဖြစ်တာကပဲဒီနာမိရာထိုင်မှန်ကြီးခြင်းရာထုတယ်ဆိုတာသာသနာတရားကြီးတို့တက်တဲ့တန်ခါနဲ့ပြင်းပြင်းထန်ထန်အာရုံသာတော်ကြတော့သိကရော့ရော့လာတော့ကြတော့အိတ်တော်မှအိတ်တော်ရသေးတယ်ဆိုတာ အဲဒါရော့တော့ညမိတ်တယ်ပြည့်လာအဲဒီနဲ့ပယ်ရမှာဥဒေသစိတ်ကြတဲ့မှုပုဂ္ဂုသစိတ်ပူပါမှုဒါတွေလည်းပယ်ရမှာဒီသိကိစ္စတဲ့မိမိအထုတဲ့ကမ္မထာနဲ့စပြီးတော့ယုံမှားဖြစ်တာအရာတရားသံဃာအကျင့်သိက္ခာလေးဌာနတော့ရှိပါတယ်ဒါပေမဲ့လို့ အရေးကြီးတာကတော့ဘဝတုတ်တဲ့တရားနဲ့စပြီးတော့ဟောမဟုတ်ပါမလားယုံမှလည်းရှိရင်အဲဒီလူကြီးတွေကအနှောင့်အယှက်ပေးပါတယ်သူလည်းပဲသူမှပြီးတော့ပြရမှာအဲဒီလိုပဲလို့သင်ကျဲတဲ့အခါမှာမတဲ့စေကြီးရဲ့ပြင်းတယ်သောတော်ဝင်တဲ့ပြင်းသောတော်ဝင်တဲ့ပြင်းသိရင်ဘယ်မှမသွားဘူးအဲသာမင်အမွေတွေတဲ့တဲ့စသည်ဖြင့်32ခုဒါသာဆိုရင်လည်း32ခုဒါသာအားဖြင့်ကြာရင်လည်းသူပြီးသူရှုဘယ်မှမသွားဘူးအဲဒါစိတ်တော်ဝိတ္တိဖြစ်တာက သမထလုံငန်းစဉ်နဲ့သီလဥဒ္ဒရီဖြစ်တယ်ဝိပဿနာလုံငန်းစဉ်နဲ့ကတော့ပရိသံမှာဟောတာကိစ္စံတော်ဝါကိစ္စံမိဝိပဿနာတိကိစ္စံတော်ဝါသွားပြီးရှိတော်လည်းကိစ္စံမိသွားပြီးဝိပဿနာတိပြီးအဲသွားရင်သွားတာကိုယူရရင်ရတာကိုယူထိုင်ရင်ထိုင်တာကိုယူလဲလျောင်းရင်လဲလျောင်းတာကိုယူ ဇုံတကူကမူရာပြုမိလို့ရှိရင်ဘယ်ကောမူရာပြုတယ်အဲ့ဒါကိုယူအဘိဓမ္မေပြိဓမ္မေသံသနာကာရီဟောဒီဖြစ်လို့တဲ့ရှင်နောက်တို့ဆိုရှင်ကိုမူရာလည်းရှင်းတယ်ယူအလောကီတွေဝီလောကီတွေတဲ့တဲ့ရှင်ဆောင်းတဲ့ဒီရင်အဒီကိုမူရာလည်းရှင်းတယ်ဒါလည်းယူသမင်စည်းတွေပဇာရီတွေလက်တို့ခြေတို့ဝိရဆန်းရလို့ရှိရင်ဒါလည်းပဲယူသင်္ဃာတိပါဒပြုရဒါရမေ သင်္ကန်းတပိတ်သုံးတရားကင်တဲ့အခါယူတဲ့ခါကာလတွေလည်းယူအပြီးတွေပြီးတွေခါကြီးတွေသာကြီးတွေသံဃာကာရီဟောဒီစားရတော့တဲ့ခါကာလတွေအဲဒီမှာလည်းယူဥစ္စာရာပဒဝကံသံဃာကာရီဟောဒီအယုဆုံးအားဖြင့်ဤနည်းနဲ့ဆုံးတဲ့ခါလည်းပဲအဲဒါအပြည့်အမှရှိရမှာပဲတကယ်ဒီလိုဒီလိုနဲ့တုတ်တွေသာရီတွေဘာပြီးလုပ်ပြီးပါဝေး သံဃာနာကာရီဟောဒီသွားတဲ့အခါညတဲ့အခါအိုင်တဲ့အခါအိတ်တဲ့အခါပြုရမယ်ဒီဒီဒီမိမိနဲ့သုံးဘာတိဒီစကားပြောတဲ့အခါလည်းပြုရမယ်စကားပြောတာလည်းမလို့အလုံးမပြောပြီးနေလို့ပြုရမှာသုံးပြီးပါဘူးစကားပြောတဲ့တိတ်တိတ်ကလည်းပြုရအောင် မကြည့်ရမယ့်ဥစ္စာတွေမကြည့်ပါဘူးကိုယ်မူရာတွေအကုန်လုံးကြည့်ရမှာပါပဲဒါဒီအရိယာသဘာဝနဲ့သံသညာဘာဝနှစ်ခုကဟောကြကိုယ်မူရာဟူသမျှတွေအကုန်လုံးကြည့်ရမယ်လို့ပြရတယ်ဒါရင်လားဆိုပဲဟုတ်မလဲသူကဝေဒနာတွေတဲ့ဝေဒနာနုပဒနာကအကျဉ်းချုပ်အားဖြင့်ဝေဒနာ၃ပါးတရားရင်ဝေဒနာ၉ပါးအဲဒါတွေကိုကြည့်ရမယ်ပြရတယ် rịnaazụ la me bao nah halyya na eiyajiji obeliri eblaeke a စိတ်တစ်ဖက်ချက်ဝါကျုပ်ပုံကိုမာရီတော်ကပြလာတာဒါကအချင်းဆုံးပြီးတော့သူရုပ်ပြရတယ်လူရင်းကတော့အချင်းချင်းခဏအချင်းချင်းစိတ်ဖြစ်တယ်သူတို့ခဏမှသူတို့စိတ်ကိုမှားရတာကိုပြောတာပါပဲမလည်းခင်တော့တယ်သူမလည်းခင်တော့ဗရနဲ့အတိအကျဆိုရင်တန်ခါကောင်းစွာလက်ခင်တော့ကမှတ်ပြီးပဲကောင်းစွာမှတ်ပြီးဖြစ်၍ကောင်းစွာမှတ်တယ်နဲ့မှတ်တာနဲ့အတူတူပါပဲ မှတ်တယ်ဆိုရင်ကောင်းစွာမှတ်ရမှာတော့မကောင်းစွာမှတ်တော့မဖြစ်ပါဘူးအဲတို့ယူအားဖြင့်မှတ်တာပါပဲအဲဒါစိတ်ဖြစ်တိုင်းဖြစ်တိုင်းပြင်းပြင်းခဏ၌ပြင်းပြင်းခဏဆိုစိတ်ဖြစ်တဲ့ခဏလေးပေါ့မင်းနဲ့ပြောရင်မင်းနဲ့စက္ကန့်နဲ့ပြောရင်စက္ကန့်နဲ့ပေါ့စက္ကန့်နဲ့တော့သိသိကြာမရှိဘူးဒါကြောင့်လေးပြင်းတော့ရှိလို့မဖြစ်ဘူးခဏတာနေညရတယ်ဒီလိုပြောမှအဲဒီ ခဏတိုင်းခဏတိုင်းဖြစ်ပေါ်တဲ့စိတ်ကလေးတွေမှားရမယ်တဲ့။ဘာစိတ်ဖြစ်ဖြစ်မှားရမှာပဲ။ဉာဏ်ရစိတ်ကအကျဉ်းချင်းစိတ်လို့ဆိုတယ်။အကုသိုလ်စိတ်ရလို့မပြောဘူး။ကုသိုလ်စိတ်ရလို့မပြောဘူး။ဇာတာစိတ်ရလို့မပြောဘူး။ဘာစိတ်ဖြစ်ဖြစ်သံမြင်ရပဲဖြစ်တဲ့စိတ်ကိုမှတ်ပါတဲ့။ဒီတဲ့စိတ်တိုင်းကိုမှားရမှာပဲ။အဲဒါက သေးသေးအချင်းပြရတာပဲဓမ္မ ानु ပါဒနာကြတော့အကျယ်ကြီးပါပဲအဲဒီမှာတော့သဘောတရားတွေဒီဝရဏ၅ပါးနဲ့ပြုဖို့ခန္ဓာ၅ပါးနဲ့ပြုဖို့အာရဏ12ပါးနဲ့ပြုဖို့ဘုဇင်နဲ့ပြုဖို့မဂ္ဂင်နဲ့သစ္စာလေးပါးပြုဖို့သုံးပါပဲဒီမှာဓမ္မ ानु ပါဒနာအပြရတယ်အဲဒီတော့ ကျင်းကျုပ်ဆိုလို့ရှိရင်ဝိပဿနာပြုတဲ့ပုဂ္ဂိုလ်ကမိမိတဏ္ဍာမှာဖြစ်ပေါ်တဲ့ယုတ်တရားနာတရားတွေအကုန်ကျွတ်မှာပါပဲအကုန်ကျွတ်မှာယုတ်တွေလည်းဒီလိုက်ဒီလိုက်ကျွတ်ရမယ်နာနေလည်းဒီလိုက်ဒီလိုက်ကျွတ်ရမယ်ဘယ်ဟာမှမကျွတ်တဲ့ဥစ္စာမပြီးဘူးခုကမတတ်နိုင်လို့ပတိတို့ညာတော့မပြီးသေးလို့လွတ်သွားတာတော့မတတ်နိုင်ဘူးပေါ့လေဒါကတော့ပတိညာမီလို့ရှိရင် ဒီတိုင်းဖြစ်တယ်တော့တရားတွေအကုန်လုံးရှိရမှာကြီးပဲဒါကြောင့်သာယုပါဠိတော်ကြီးကြတော့သဗ္ဗံဘိက္ခုဘိညေယဘိက္ခုယာနသဗ္ဗံလုံးစုံသောဘိညေယရှိဖြစ်ကြည့်ရသိရ၏အလုံးစုံကိုရှိဖြစ်ကြည့်ပြီးကြည့်ရမယ်ကုံလုံးအလုံးစုံဆိုတော့ကုံရောပါပဲမှာတခုတည်းရလို့မဟုတ်ပါဘူးအကုန်လုံးကိုရှိဖြစ်ကြည့်ပြီးသိရမယ် อืมဒီကျုပ်ပြုပြီးတယ်ဆိုတာပြုရမယ်သိရမယ်တရားစီကိုသိချင်းညာဖြင့်လှဲ့ပြီးတော့သူးဆိုင်ပြီးတော့ရှိတာသိတာကိုပြောတာပါပဲအခုသိရသိရတရားစီကိုသတိနဲ့ညာနဲ့သူးဆိုင်ပြီးတော့ရှိနေတာအဲ့ဒါအဘိနေရပြုပြုပြီးတော့သိနေတာပါပဲဟိုမူရတဲ့ခြေတိုင်းခြေတိုင်း ပြရပြရကိုစူးစိုက်ပြီးတော့ကျူးပြီးသွားရင်သွားတာကိုကျူးသွားရပြီးတော့ထုတ်ကြရပြီးတော့ညာနဲ့လှည့်ပြီးတော့ကျူးရရရတာတွေကိုသိနေစိုက်ပြီးတော့ကျူးထိုင်ရင်ထိုင်လာရဲလျောင်းရင်ရဲလျောင်းအိဒါကိုရင်ကိုရဆိုင်ရင်ဆန်းလာစသည်ဖြင့်စစ်ပေါ်တဲ့စစ်ပေါ်တဲ့မူရလေးတွေကိုတတိနဲ့ညာနဲ့စူးစိုက်ပြီးတော့ကျူးတာဘိညာဉ် ကျေကျူယူပြီးပြရမယ်ဆိုတော့ဒေသနာတော်နဲ့အညီပါပဲအဲ့ဒါအလုံးစုံကဘာတွေတော့ဆိုလို့ရှိရင်သကုံမိတ်တွေပင်မြေယံရူပါမိတ်တွေပင်မြေယံစသည်ဖြင့်တရားရတရားရမှာငါးပါးသောတရားတွေပြုဝေရပြတာပါပဲ ဒွာရရဲ့အာယုရဲ့ဝိညာဉ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့ငါးပါးသောတရားယခုဒွာရမှာဆိုလို့ရှိရင်မျက်စိရဲ့မြင်ရတဲ့အခြင်းရဲ့မြင်ပြီးတဲ့စိတ်ရဲ့မြင်တွေ့တဲ့ဖတ်တာရဲ့မြင်တွေ့လို့ခံစားတဲ့အကောင်းဆုံးဝေဒနာရဲ့အဲဒီငါးပါးသောတရားတွေဖြည့်ဖြည့်ပြီးတော့ကြည့်ရမယ်အဲသောတာဒွာရမှာလည်းဒီတိုင်းပဲ နာအတန်းญาတိမှုအာသဝေဒနာ၅ပါးပဲဒါနာတော်ရမှာလဲနှကောင်းကနာနေနေ၅ပါးပဲဒီဝါတော်ရမှာလဲနေရာကစားပြီးတဲ့ခါကာလစားတဲ့ခါကာလမှာပြည်တိုင်းပြည်တိုင်း၅ပါးပဲတရားတော်ရမှာအတွေ့အထိတွေကပြည့်လို့လဲဒီလိုလုံးနေတာမဟုတ်ဘူးသူကอืมကောင်းကနေပြီးတော့ခြေတော်အုပ်ဒီယောဂနေပြီးကောင်းအုပ်ဒီအတွင်းရောအပြင်ရောအသွေးသား သိုးနေတဲ့နေရာတိုင်းနေရာတိုင်းမှာအတွေ့အထိရှင်းနေတာပဲအဖျားလေးတနေရာလောက်တော့လွတ်လပ်ပြီးတော့နေတဲ့နေရာမရှိဘူးနေရာတိုင်းနေရာတိုင်းကနေပြီးတော့ကောင်းသောအတွေ့အထိသိုးသောအတွေ့အထိတွေရှင်းနေတာပဲအဲဒါကာယဒွာယတွေ့ကြည့်ရတဲ့အတွေ့အထိအတွေ့အထိဆိုတာရုပ်အားဖြင့်၃မျိုးရှိတယ်အဲမှာဉာဏ်နဲ့ပဋိတွေ့ရှိရှိတယ် ဒီမှာကျမ်းနာမယ်ဆိုလို့ရှိရင်မိညာနာလည်းတင်ပါတော့တာလေဒီအင်းဝေးတဲ့ဒေသောအတွေ့အထိရှိရဲတောင်းရင်းထောက်ကံလှုပ်ရှားတဲ့ဝါရောအတွေ့အထိရှိရဲအဲဒီအတွေ့အထိ၃မျိုးပဲအဲဒီအတွေ့အထိကိုသိပြီးတော့ယူစည်းရဲ့ဖွဲ့စည်းရဲ့အာဘောရကိုလည်းသိနိုင်တာပဲဗရဒ္ဓံဖြစ်တဲ့ဒါ၃ပါးကိုတွေ့မှဆိုရင် သူပရဒာနဲ့ဆိုင်တဲ့အာဘောဓကိုလည်းပဲပြီးတော့တာပဲအဲဒါကြီးလေးပါလုံးအကုန်လုံးပြင်နေပါလေတွေ့ရနေပြီးတော့အဲဒါတွေ့ရအနာကျေဝန်းပါလေကိုယ်ရဲ့ဝိသီရရဲ့ဘုဒ္ဓဘာယုတ်ထိပ်ပြီးတဲ့ကာယဝိညာဉ်ထိတွေ့တဲ့အာသထိတွေ့လို့ခံစားတဲ့အကောင်းဆုံးဝေဒနာအဲဒီ၅ပါးသောတရားတွေကသိစုပြီးပြီးရမှာတွေပဲ နောက်ပြီးတော့မနောတော်ရကြတော့အင်းမနောတော်ရသိနေလို့ဒီကုသလာကြံစီပြီးတဲ့အာယုဒီကုသလာကြံပြီးတဲ့မနောဝိညာဉ်ဒီကုရမှာတွေ့တဲ့ဖာသဒီကုရမှာတွေ့ပြီးတော့ခံစားတဲ့ဝေဒနာအကောင်းဆုံးဝေဒနာရော ဒုက္ခလည်းကြီးဒုက္ခလည်းကြီးဥပိ္ပခာလည်းကြီးဥပိ္ပခာကတော့အကောင်းဆိုတဲ့မှာကုသိုလ်ရဲ့ကျိုးဆိုရင်အကောင်းတဲ့မှာပါအကုသိုလ်ရဲ့ကျိုးဆိုဆိုတဲ့မှာပါလည်းအကောင်းဆိုဆိုရင်ဘုံလုံးပါတော့ပါအဲဒီတရားတွေသဗ္ဗအလုံးစုံဆိုတာဒါတွေပဲတဲ့တဘာတရားမှာငါးဥငါးဥဆိုတော့၆တော်တာဆိုတော့30ရှိတာပေါ့အစိတ်ပိုင်းအချင်း30ရှိတယ်ဒါရအားဖြင့်ခွဲလိုက်လို့ရှိရင်ဖြင့်6မျိုးပဲ အဲဒီ၆မျိုးသောတရားတွေဉာဏ်တိုင်းကြားတိုင်းနာနဲ့စားတိုင်းသိသိတိုင်းသိကုသနာကြံပြီးတိုင်းဒါကြောင့်ပါပေါ်တိုင်းပေါ်တိုင်းသောတရားတွေဟာဘိမြေးရကျေစုပြုပြီးပြရမယ်တရားတွေပဲတဲ့အဲဒါတွေကျေစုပြုပြီးပြရမယ်အဲဒီဘိညာတရားဒီပင်ပရိညာအနိစ္စဒုက္ခအနတ္တအပြင်ပိုင်းခြားပြရတယ်တရားတွေပဲဒါလည်းသဗ္ဗံပရိညာအလုံးစုံပိုင်းခြားပြရမယ်ဒီလိုဟောပါတယ်ဒါတော့ယောဂီပုဂ္ဂိုလ်က တတိညာဖြင့်လိုက်နိုင်လို့ရှိရင်အကုန်လုံးကြည့်ရမှာပါပဲမလိုက်နိုင်သေးရင်တော့လည်းနည်းနည်းကစပြီးတော့ကြည့်ရသွားတယ်။ဒါကြောင့်ပထမစကားစမှာရင်အများသတိမျိုးတည်းကြည့်ရအောင်အကုန်လုံးလည်းမလိုက်နိုင်ကြသေးလို့နည်းနည်းကစကြည့်ပြီးရတယ်။ဘိုက်ကတောင်းရင်းလုပ်ကြတယ်ဒီကလေးကစပြီးမှတ်ဖို့ရတယ်ညွှန်ကြားတာ။အောင်းနဲ့ဒိနဲ့ကြားစပြီးတော့အောင်းနဲ့ဒိနဲ့သဘောဟာကလည်းလူရင်းမဟုတ်ပါဘူးပြောလို့ဆိုလို့လွယ်အောင်နော်။ အမိပညာဆိုတာဝါရဒုက္ခသံဆိုတာကျမ်းဂန်တွေကပထမကန္တာရမမှာသူကအမိပညာလေးဒါကြံရေးမယ်ဆိုပြီးပြင်ရင်ပြုတဲ့အခါကျမ်းနာမယ်လေးတော့တတ်လိုက်ရတယ်များသောဖြင့်တတ်တယ်သူတော်လည်းတတ်တယ်နည်းနည်းပါးပါးရှိပါတယ်။ကျမ်းမိတတ်တာအဲဒီတော့ညီပေးတာပါဘယ်လိုပေးတော့ဆိုဝါရဒုက္ခသံခေါ်လွယ်ခြင်းကျိုးပါပဲခေါ်လွယ်ဖို့ပါပဲ။ ကျန်ပြီးမကြည့်ရင်ထဲတာပေါ့စာသင်နေတဲ့စာပို့ချပေးနေတဲ့အကျဉ်းများဗကြမ်းများသင်နေတော့အမြင်မကြည့်ရင်ထဲတယ်ဗကြမ်းပို့ချနေတော့ဆိုအမြင်မကြည့်ရင်ပြောဝရထဲတယ်အဲသူစကလုံးတွေကစပြီးပြောရတယ်နဲ့ဘယ်ကစပြီးဆိုထားတဲ့ကျမ်းလေးပါပဲဒီလိုပြောရတယ်နဲ့ဒါတော့အမြင်ကြည့်ရင်ပြောရတယ်အမြင်ကြည့်တော့ တရားကျင့်တဲ့တရားဖြစ်ပြီးကျမ်းအဲရူပသိက္ခာကျမ်းစသည်ဖြင့်ပြောလို့ဖြစ်တယ်ဒီဓမ္မဝေဒဆိုရင်လည်းဒီဓမ္မရသင်္ခါကျမ်းစသည်ဖြင့်ပြောလို့ဖြစ်တယ်ဝိနည်းဖြင့်လည်းအဲဗာဒီမောက်တို့ဘာလို့ပြောလို့ဖြစ်တယ်အင်းပြင်းပြောလို့ဖြစ်တယ်အဲအင်းဆိုတာဝါရဒုက္ခတာခေါ်လို့ရင်းနေပြီလူတွေမြည်တဲ့ဒီတိုင်းနဲ့လူတွေမှာမိဘတွေက ကလေးရလာတဲ့ငငယ်တွေကညီပေးထားတယ်ဒါတွေသမီးတွေညီပေးတယ်ဘာလဲတော့ညီပေးတာဆိုခေါ်လွယ်အောင်လို့ညီညီပဲနေရင်ပြင်ဟိုလူသားဟိုကောင်လေးဒီကောင်လေးဘယ်လိုပြောရတာခက်တယ်သူကဟိုကောင်ဟိုကောင်ဒီကောင်များများနေတာဘယ်လိုပြောတာမှသိမှာမဟုတ်ဘူးဒါတော့အမိရဲ့အဲမောင်စိန်တို့မောင်ကျူတို့မောင်ကျူတို့စသည်ဖြင့်ဒီလိုနာမည်လေးပေးတာတော့ခေါ်လို့ပြောလို့လွယ်တယ်ဒီလိုပဲအခုဒီမှာဒီအကျူမတဲ့ခါကလား ပရမတ္ထသဘောအချင်းတော့ပိုက်သေးကတောင်းနေလှုပ်ရှားတဲ့ဝါယောဓပါပဲဝါယောဓဆိုတာလည်းမနာမည်ပဲဒီလည်းနာမည်ပဲပါဠိလိုခေါ်လဲနာမည်ပဲဗမာလိုခေါ်လဲနာမည်ပဲအမည်ပဲပညာပဲဘာမှမသူတကယ်ကသူ့တယ်လို့အောက်မေတွေကဒူးဒူးပဲဘာမှသူတာမဟုတ်အဲသဘောတရားလေးကလိုရင်းမဲ့ဘယ်လဲကတောင်းတဲ့သဘောကျင်းတဲ့သဘောလှုပ်ရှားတဲ့သဘောအဲ့ဒါလေးပြီးသွားလိုပါတဲ့ ။ကောင်းတယ်ဆိုလို့ရှိရင်ကောင်းတယ်လားလည်းဘောတောင်းတယ်ဘောသိတယ်ဘောသူကြားတယ်ဘောသိဖို့လိုတဲ့ဘိနေဘိနေတို့တူပဲ။အဲ့ဒါလေးကစပြီးတော့သူ့ဘဝတည်းမှာပြရတယ်ပြတဲ့တိုင်းယောဂီတွေသိရတယ်။ကောင်းတယ်ဘိနေကောင်းတယ်ဘိနေအစတော့ပါနောက်ထပ်နဲ့လို့ရှိရင်ထိုင်နေကောင်းနေပိနေထိုင်နေထဲနဲ့လို့ရှိရင်ကောင်းနေပိနေထိုင်နေပြီးတယ်လို့မှတ်ကြအဲဒီတော့မှတ်ရင် စိတ်တွေကမြင်တာမဟုတ်ဘူးတရားထွက်သွားသေးတာပဲအဲ့ဒီထွက်သွားတာမှာကိုယ်လိုရှိတဲ့အာယုံလေးတွေပေါ်လို့ရှိရင်မမြင်ဘူးသာကမေသနာနိဝရဏခေါ်တယ်သူကဘာဝနာတရားတွေတားမြစ်ဒီလိုစိတ်ကူးတွေဖြစ်နေလို့ရှိရင်အဲ့ဒီသိခါကာလမှာရှုမှတ်မှုသုသဒနာဘာဝနာမဖြစ်ဘူးဓမ္မနစ်စိတ်ကူးဝင်နေတယ်ဓမ္မနစ်ပြတ်တာပဲ9မိနစ်စိတ်ကူးရင်9မိနစ်ပြတ်တာပဲ ဆယ်မိနစ်စိတ်ကူးရင်ဆယ်မိနစ်ပြတာအဲ့ဒီစိတ်ကူးကိုမွေးထားတဲ့စိတ်ကူးလက်ခံပြီးဆက်လက်စိတ်ကူးနေလို့ချင်းအဲ့ဒီအတွင်းမှာကျွမ်းမှမှုတွေပြည့်အဲ့ဒါကြောင့်သူကနိဝရဏဘာဝနာကုသိုလ်တရားတွေတားမြစ်တတ်တယ်ပုဂ္ဂိုလ်နေကြောင်းမယ်ဆိုရင်နိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်တွေမသွားအောင်တားမြစ်တာပေါ့မင်းနိဗ္ဗာန်သွားခြင်းမသွားတဲ့အောင်ဆိုပြီးတော့လမ်းကနေပြီးသိတာတော့လည်းပဲအဲ့ဒီနိဝရဏဖြစ်နေရင် သမာဓိမပြည့်ဘူးသမာဓိမပြည့်တာဉာဏ်မပြည့်ဘူးပေါ့ဒီထဲကနေပြီးအလုံးမပြည့်တဲ့အာယုန်နဲ့စဉ်းစားနေတဲ့ခါကလာစိတ်ဆိုးတဲ့ဒေါသပြင်းမာတဲ့ဗျာပါဒဆိုတဲ့ဒေါသဗျာပါဒတွေဖြစ်ဒီဝရဏပဲသူလည်းရှိမှပြီးပြရမှာပဲဒီထဲကနေပြီးစိတ်ကြောရဲသွားတဲ့ပြင်းတဲ့သဘောတိနာမိတာဖြစ်လာရှိမှပြရမှာပဲဒီကနေစိတ်ပြနေတယ်ဟိုရောက်ဒီရောက်မရင်နေရာကြီးရောက်သွား ရှိမှလေဘုရားမှာပဲပုဂ္ဂိုလ်စာသီလူဘာသာရှိတဲ့ခုလူဘာလို့ကျင်လဲဘုရားမှာပဲဝိသေကိစ္စယုံမှခြင်းတဲ့သူဒီနေ့ဟောတဲ့ဥစ္စာတွေပါအဲဒီလေပြပေါ်လာရှိမှပြီဘုရားမှာလဲအဲဒီလိုပဲလို့ဒီနိဝရဏတရားတွေမရှိတော့ဘူးမှတ်စိတ်ကလေးကြီးတဲ့ပန်းချင်းနေပြီဆိုလို့ရှိရင်တော့ပြီးတော့ဝိသုဒ္ဓိပဲအောင်းနေပိန်နေထိုင်နေပြီးရဲ့ဒီ စိတ်ကလည်းမှတ်စိတ်နောက်ကလည်းမှတ်စိတ်ဒီနောက်စိတ်ကလည်းမှတ်စိတ်ဒီမှာတဲ့သေးကြီးတဲ့ကြားထဲမှာအပေါ်လို့စိတ်ကူးတွေမရှိတော့ဘူးအဲမှတ်စရာအာယုန်နဲ့မှတ်စိတ်ကြိုက်ပြီးပြနေပြီလို့ဒါသိတော့ဘူးလို့ကြီးပဲအဲဒါဝိပဿနာတက်တဲ့အားထုတ်တယ်ဆိုရင်လည်းသမာဓိကပြူးစွာတဲ့တဲ့တဏှာကြည့်ရတာပြူးစွာသမာဓိမဖြစ်သေးပဲနဲ့ဉာဏ်ကစပြီးတော့မဖြစ်ဘူးသမာဓိဖြစ်ပြီးမှဉာဏ်ဖြစ်တာအဲဒါကြောင့် ဘာဝနာလုပ်ကိုဟောရဆိုရင်နိဝရဏတရား၅ပါးခဏခဏဟောနေတာရောဟောဘူးလားပါပြီနိဝရဏတရား၅ပါးဒါပဲမလို့ဒေသနာရှင်ရောက်လာတဲ့အခါကျတော့ဒီလိုဟောရသေးတာပဲဆက်ပြီးတော့မဟောပဲတော့လို့ဒီဌာနလည်းမပြေဘူးသင်ကြလာတဲ့အခါဟောရသေးတာဒါတော့အခုဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေမှာဒီဘာသာအာရုဒ္ဓဘာသာဆိုလို့ရှိရင်ဘုရားသမားများညွှန်ကြားတဲ့အတိုင်းဒီလိုကြည့်မှနေရတာပဲဘာမှသိပြီးတော့မဟုတ်သေးဘူး ကောင်းတယ်ပိန်တယ်ကောင်းတယ်ပိန်တယ်လည်းကျุနေတယ်ဒီလိုကစဉ်းစားရတဲ့ပုံစံစဉ်းစားရတယ်ကောင်းတာပိန်တာကြည့်လို့ဘာဖြစ်မှာတော့အသက်ကြီးရင်ကောင်းမှာပေါ့အသက်ကြီးတော့လည်းပိန်မှာပေါ့ဘာသူ့လို့တော့ဒီလိုစဉ်းစားရတယ်လူစဉ်းစားမှုတဲ့ပုဂ္ဂိုလ်တွေတော်တော်များအမှုကစဉ်းစားတယ်သူကဘာမှသူ့လို့မဟုတ်ဘူး ဒီတရားတွေသိအောင်လို့ပဲဒီကောင်းတဲ့တရားပင်တဲ့တရားအဲဒီခိုက်တာမှာဖြစ်တဲ့တောင်းတလို့ကြားတဲ့ဝါယောဓဒုက္ခိုက်တာနဲ့သူဖြစ်ပြနေတာတွေသိအောင်လို့ရှိရတာပဲမြင်နေကြတဲ့စသည်ဖြင့်ရှုလည်းပဲဒီတိုင်းပဲမြင်တဲ့ခိုက်တာမှာဖြစ်တဲ့တရားကြားတဲ့ခိုက်တာတွေ့တဲ့တရားဖြစ်ပေါ်တဲ့တရားတွေတကယ်ဖြစ်ပေါ်တဲ့တရားတွေသိအောင်လို့ကြွရတာတကယ်ဖြစ်ပေါ်တဲ့တရားတွေမသိရင်ဘာအပြစ်ရှိလဲမေးကြည့်တယ် တကယ်ဖြစ်ပေါ်တဲ့တရားတွေမသိလို့ရှိရင်အဝိဇ္ဇာခေါ်တယ်မသိတာအဝိဇ္ဇာမသိတာဝိဇ္ဇာကမသိုံနေမဟုတ်ဘူးသူကအလွဲလည်းသိတယ်မြင်တဲ့အခါကာလမှာမြင်တဲ့သဘောလေးသူ့ခိုက်တာနဲ့သူဖြစ်ပြသွားတာယုံနေတာမျှပဲမငြဲတဲ့သဘောမျှပဲနေစာရကနတာသဘောမျှပဲအဲ့ဒါမသိလို့ရှိရင်ဘယ်နဲ့တယ်နော်ဆိုတော့အဲ့ဒီမြင်တဲ့သဘောကိုပဲ မြဲတည်နေတဲ့ငါပဲလို့လည်းထင်တယ်သူများကိုလည်းပဲသူများပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတ attva ပဲအသက်ရှင်နေတဲ့ကောင်းပဲဒီလိုထင်တယ်အမြဲတမ်းဒီနေတယ်ထင်တယ်မမြဲဘူးအနေစဆိုတာစာရဲကပြောရမယ်လို့ဗဂတိပြီးကတော့သိတာမဟုတ်ဘူးအဲခန္ဓာ၅ပါးရဲ့ယုံနာတရားတွေအနိစ္စဒုက္ခအနတ္တတွေသယုတ်တွေခွဲပြုဝိဓိတွေပါတယ်ဖြာပြခုပမာဝိမယနဲ့ဆောင်းပြဟောပြောနေတဲ့ပုဂ္ဂိုလ်ပဲလို့ တကယ်ဖြစ်ပြတဲ့သဘောတရားလေးတွေမရှိနိုင်မှမှန်းနိုင်လို့ရှိရင်ဖြစ်ပြီးပြည့်သွားတော့အိဋ္ဌာပဲဆိုတာကိုယ်တိုင်သိတာမဟုတ်ဘူးသာပြီးနေတာသိနေတာအဲ့ဒါအကျွေးအကျွေးနှားပြီးတာနဲ့တူပါလေပညာလေးခေါ်တယ်ပညာလေးပညာလေးမဟုတ်ဘူးအကျိုးကအဲ့ဒီပညာလေးပဲအကောင်းမှပြီးတော့ဟောနေကြည့်ရအဲ့ဒီပညာလေးဒါလည်းပေတွေကလာတဲ့အတိုင်းရုပ်ဉာဏ်နဲ့ဓာတ်ဒီကလတ်ဒီပရမတ်ဒီဘာတွေခွဲပြီးဒီကလာဟော အဲ့ဒါတွေမှတ်သားနှလုံးသွင်းဒါပရမသဘောတရားတွေပြီးရဲ့လို့သူယူဆကြတယ်။မှန်စင်စစ်ကအဲ့ဒါပရမသဘောတရားတွေဟုတ်ကုန်မှုသေးဘူးဆိုတာအမြင်ပြညာကြည့်တယ်။ပရမသဘောတရားဆိုတာကိုယ်ရဲ့တကယ်ဖြစ်တဲ့တရားသိမှဉာဏ်ကြီးကမြင်တဲ့ခိုက်တာမြင်ပြီးကြောက်သွားတဲ့သဘောလေးတွေကြားတဲ့ခိုက်တာကြားပြီးကြောက်သွားတဲ့သဘောတွေအဲ့ဒါအဲ့ဒါတွေပြီးမှဟိုကသဗ္ဗဗေညေဆိုတဲ့ ဗိညာတရားတွေကိုဒီလိုသိမှမြင်တဲ့ခိုက်တာမျက်စိရုပ်ကလေးမြင်ရတဲ့အသိရုပ်မြင်သိတဲ့သဘောမြင်တွေ့တဲ့သဘောခံစားတဲ့သဘောအကောင်းဆုံးဝေဒနာအဲဒီသဘောတရားလေးတွေဖြစ်ပြသွားတာကိုဒီလိုသိမှဒါတွေနာမည်ပါတိဖြစ်စေမပါတိဖြစ်စေပဲဒါနာမည်ကတော့လူရင်းမဟုတ်ဘူးသူကအဲဖြစ်ပြသွားတဲ့သဘောလေးတွေအမှန်တိုင်းပြီးမှအဲဒီလိုသိဖို့ကလိုပါတယ်အဲဒီလိုမသိလို့ရှိရင်အဲဒီမြင်တာကိုပဲငါပဲ

ဒီလိုပဲဖြစ်နေတဲ့ငါပဲသူပဲယောက်ျားမိန်းမပဲတက်ရှင်နေတဲ့အကောင်းမဲ့ဒီလိုဆွဲလာနေဆွဲလာတော့နေတဲ့ကြာရှိရင်နေတဲ့တော့တာပေါ့မုန်းကြာရှိတယ်မုန်းတော့တာပဲလောဘတွေဒေါသတွေနောက်လိုက်ပြီးတော့ဖြစ်လာတာအဲဒီလောဘဒေါသတွေကအားကောင်းလာတဲ့အခါကာလကျတော့အဲကုသိုလ်ကအကုသိုလ်ကနေညာတော့အကုသိုလ်ကနေပြုတော့ပါတယ်အဲအကုသိုလ်ကကုသိုလ်ကနေပြုအကုသိုလ်ကကုသိုလ်ကနေကအားကောင်းလို့ သက်သာတဲ့အခါကာလကြတော့သူကအကျိုးပေးတာပဲအပယ်လေးပါးကြတယ်ဆိုတော့ဒီကလာပဲကြားရတာမဟုတ်ဘူးမြင်ရကနေပြီးတော့လည်းလာတယ်ကြားရကလည်းလာတယ်နာရကစားရကသိသိရကဒီဒီစဉ်းစားကြပြီးကြတာဒီကနေပြီးတော့လာနေတယ်အဲဒီအကုသိုလ်တရားတွေမလာရအောင်ဘယ်လေးပါးပြစ်တော့တဲ့အကုသိုလ်တရားတွေမလာရအောင်မပြည့်ရအောင်ဉာဏ်တိုင်းကြားတိုင်းတော့အားလျှောက်ပါပေါ်တိုင်းပေါ်တိုင်းတရားတွေပြုရအောင် အဲအတူတူပဲဘိုက်ကနေပြီးတော့အောင်းနေပိနေပြုတာလည်းအတူတူပဲဘိုက်ကနေပြီးတော့တောင်းတဲ့ဘောတင်းတဲ့ဘောလှူကြတဲ့ဘောဝါရောဒကလေးအမှန်တိုင်းသိလို့ရှိရင်အဲငါပဲငါဘိုက်ပဲဒီလိုဆွဲလာနေအဲဒီလိုဆွဲလာပြီးတော့ကိုယ့်ကိုခင်မင်တွေ့ရတဲ့သဘောရှိတာပေါ့ကိုယ်ခင်မင်တွေ့ရတဲ့သဘောရှိတာတော့ကိုကောင်းစားရအောင်လို့ဉာဏ်စီအားထုတ်မှုတွေလည်းဖြစ်တာပေါ့အားထုတ်တဲ့ခါကလည်းအကုသိုလ်ကံတွေလည်းထမြောက်တယ်ကုသိုလ်ကံတွေလည်းထမြောက်တယ် အဲဒီကံတွေအကျိုးပေးပြီးတော့အပေလေးပါးဖြစ်ဘုံဟုတ်ဒီလိုဘဝတွေဖြစ်အပေလေးပါးဖြစ်ရင်လည်းဒုက္ခတွေဘယ်လေးပါးဒုက္ခတွေခြင်းတွေ့တော့တာပဲသူကတိကိုဖြစ်ရင်ဝိညာဉ်နာခြင်းသိခြင်းစိုက်တော့တဏှာကိုဆင်းရဲတွေတွေ့ရတော့တာပဲအဲဒီဆင်းရဲတွေကလွန်မြောက်အောင်လို့ဝိပဿနာရှုရတယ်တဲ့ဒါလေးကအခြေခံလေးလည်းပြီးဖို့ကောင်းလို့အခုကဒီဝရဏလည်းဟောရမှာမဟုတ်လားဟောတာအခြေခံလေးကိုပြောပါတယ်အဲတော့အခုတို့လုပ်နေရတာ အမှန်တန်ညင်းမြတဲ့အလို့အမှန်တဘာဝကြတဲ့အလို့အထုံမြရတာပဲကိုယ်တည်းတကယ်ဖြစ်ပေါ်တဲ့ပရမတရားတွေတကယ်သိအောင်လို့ရှုနေရတာပဲဆိုတာလူသဘောကြတာကိုလည်းလိုပါတယ်အဲဒီတိုင်းသဘောကြပြီးတော့ရှုကြတယ်တော့ရှုလို့ရှိရင်တော့ကြတော့သိလာပါတယ်ဘာမှမသိသေးတဲ့ပုဂ္ဂိုလ်လည်းသိလာတယ်ဒါကဒါကတယောက်ပြောတယ် ဥက္ကာစေနလို့ဘောခင်မှာဥက္ကာစေနဥက္ကာစေနဘုန်းကြီးတို့အစတုန်းကတော့တာမညနာမည်အောင်နဲ့ပြီးတော့ဥက္ကာစေနဆိုတာကာစေနဆိုတာကသူကမုဇ္ဇင်ကရာဇနာမည်ပဲသူကသူကမုဇ္ဇင်ကရာသားတယ်သူကသာမုဇ္ဇင်ဘာသာတွေလည်းသူမနာတတ်ပါတယ်သူမလေးရှားကြီးမလေးရှားကြီး တတ်ပြီတော့ဒီတတ်တယ်သူ့လည်းပြည်ပြန်ကြီးခတ်မလို့လည်းစတယ်မှာအဲဒီကနေပြီးတော့နောက်ကျင်လာပြီးတရားထုတ်တာကိုဒီကအလျာဏမိတ်တာသူရည်ကြီးတဲ့မိတ်ကိုအကြောင်းပြုပြီးတော့သူကသူကဘယ်မှာအာထုတ်ပြတာကတော့မေကွန်ဒီပါရဖို့ဘာလို့မဟုတ်ပါဘူးသူကသူတို့အရာတွေသားတွေကိုပိုက်ဆံမကုန်ဘဲနဲ့တကိုးနဲ့တွားကြည့်တာလေသူကလည်းလက်တယ် အဲ့ဒါနဲ့သူကလေးကမိသားစုတဲ့မိတ်ဆွေကနေပြီးတော့ခေါ်ယူတယ်ခင်ဗျာဥပဒေနေရလာတဲ့အချိန်မှာမြားသွားခြင်းနေရတယ်သွားနိုင်တဲ့အလိုရှိတဲ့အရာတွေသွားနိုင်တဲ့ကြီးကိုညွှန်ပြနိုင်တဲ့ပုဂ္ဂိုလ်တော့ရှိတယ်ဆိုတော့သူကသာနဲ့အဲဒီတော့ဘိကမကုံမဲနဲ့အရာရှိသားတွေသကိုးနဲ့သွားခြင်းလို့လာလာတယ်ဆိုတော့ဘုန်းကြီးလည်းမသိပါဘူးသူပြောလို့ဒီလည်းနောက်မှာသူရောက်တော့ဘုန်းကြီးက အားတိုင်းပေးနေကြတယ်ပေးရတာပေါ့ဒီဖောင်းနာပိန်နာကလည်းမှတ်ဖို့ရဒီတိုင်းပေးရတာတော့အခုမှပေးတယ်လို့ပါဒီလိုပေးဟိုတုန်းကတော့စောပါသေးတယ်အခုလောက်တော့ဟိုအပေါ်လာနဲ့ဗာနဲ့မပေးနိုင်သေးပါဘူးဟိုတုန်းကနှုတ်ကကစားကပေးရပါတယ်ဟိုတော့ပေါ်လာမရှိသေးဘူးဟိုတုန်းကဒီသာနာကြီးပဲရောက်ခါစားတာပဲအဲ့ဒါပေးလိုက်တော့သူသမဏောင်းနဲ့သွားပြီးတော့သူကမှတ်တာဖောင်းနေပြီးနေမှတ် စဉ်းစားတယ်ဖောင်းတာကဘာလို့သိနေရတာဖောင်းတာကသူအသက်ကြီးဖောင်းမှာပေါ့အသက်ကြီးလို့လည်းပိန်မှာပေါ့ဘာလဲဒီကအလကားပဲစဉ်းစားတယ်သူလည်းဘုသူတာလည်းဘာမှမကြည့်ပဲဟိုဒီလိုစဉ်းစားမှာပဲဘုရားကြောင့်တရားကြောင့်နေဘာမှသူဘုသူကရှိတာမဟုတ်ဘူးသူကအဲ့တော့အဲ့လိုစဉ်းစားရင်သူကတစ်ခါပြန်ပြောအေးငါကဘိုက်ကမကုန်ပဲတဲ့ဟိုဒီသွားနေတာဆိုတော့သူခိုင်းတဲ့အလုပ်လုံးမှဖြစ်မှာ ဒီလိုလုံးမှပဲငါသွားရမှာပဲဆိုပြီးတခါလုံးချင်တော့ဟောနေပြီလုံးမှမစတဲ့သူမှနေတော့မှနေပါလေသမာဓိကပြည့်လာတာလေသမာဓိပြည့်လာတာမှတ်လို့ကောင်းအဲ့ဒီမှာပြည်ပြည့်ပတ်တိတွေဘာတွေကပြည့်လာတယ်အဲ့ဒီလိုပြည့်ပြီးတော့လာတော့မှဒီပြည့်ဆက်လက်ဒီရကြတော့မှပဲဆိုပြီးဒီလိုအားထုတ်တယ်ဒီကံသားကြအဲ့ဒါကဥစ္စာလားဥစ္စာလားကတဏှာကြပါတော့ဒီကဘယ်နည်းကြပြောဟောတာနဲ့အားထုတ်တာနောက်တော့အမှတ်ကောင်းပါတယ်တော်တော်ကိုကောင်းပါတယ်အမှတ်ကြီး အဲ့ဒီတရားတို့လို့ကောင်းပြီးတော့သွားတော့နောက်လို့အဲ့ဒီခေါ်ယူတဲ့မိဆိုတာသူ့ကိုမေးတယ်ဥပဒေနဲ့များဟိုဒီဒီများတကိုးနေပါနဲ့တွားခြင်းမေးတာမလိုပါဘူးကောင်းမလိုပါဘူးသူကောင်းတာပဲလားမှန်နေတော်ပါပြီလို့ပြောတယ်ဆိုတော့ကောင်းတယ်သူသူသူ့ဘာသာဝင်သူ့ခေါ်ဝင်တွေကဘုရားဘာသာလည်းဝင်ရမလားဆိုပြီးတော့တော်တော်မကျေနပ်ကြဘူးလို့ပြောနေတာအဲဒီကဒီလိုမျိုးကြိုက်လို့မှတ်နေတာအခုတည်းကလည်းမှတော်တော်ကြီးရတော့ ဒီလာပဲသူသုဘတိတော်ကောင်းတယ်ဘုန်းကြီးတွေမှာသာသွင်းကြတယ်ဒီကြောင့်မယူလို့ဟိုဒီမသိရတယ်သူတော်တော်ကောင်းပါလေစိတ်ဝင်စားကြတော်ကောင်းတယ်ပြေတိုင်းတော်ကြည့်ရတယ်သူအဲ့ဒီမှာအခုလို့သူတရားအထုတ်နေတာလူအိမ်တွေပါလေမိလောင်တော့ညားတွေတော့ပြီးလောင်နေဆိုပြီးသိပြီကသူမကူဘူးလားသူကသူ့မှနဲ့သူမှတ်နေတာသိသမ်းတာအပြည့်သူနန္ဒာပြေကြအဲ့ဒါဘာမှမသိတဲ့ပုဂ္ဂိုလ်တော့ ပြုမှနေလို့ရှိရင်ပရမတ္ထသဘောတရားကိုသိပြီးတော့အဲဒီဖြစ်ဖြစ်တိုက်တဲ့သတိတို့သမာဓိတို့ဉာဏ်တို့ဒီတိပါမုဇ္ဇအစရှိတဲ့တရားတွေကဖြစ်တာပါပဲဟောကြရင်တွေးပါလေအဲဒီကြလည်းကြာကျိုးစားပြီးအရုပ်ကြပြီးကျိုးစားအတုလို့ပြီးတွေးလိုက်မယ်အောင်းနေပြင်းနေမှတ်နေရင်အဲဒီကူလေးဖြစ်လာအဲဒီကူလေးမှာတဲ့သမေသာလကိုယ်လိုကြည့်တဲ့ဖြစ်တဲ့အာယုန်လေးကိုစိတ်သွားလို့ခြင်းကာမသန္တာပဲ စိတ်ပြည့်စိတ်ဆိုးတဲ့ဘောဖြစ်လို့ရှိရင်အဲ့ဒါပြာပါရပဲအဲ့ဒါကတော့ဒီနာပိုင်းကဒေသနာအစဉ်မှာပါခဲ့တယ်ဒီမှာမဟုတ်ဘူးဒီလိုဒီမှာကလည်းရောက်လာတယ်ဆိုတော့ဆေရမိစ္ဆာတအစဉ်တိုင်းပြရေးကိနာဥဒိသာအဲကိနာမိဒ္ဒာစပြီးတော့ဟောတာဗေကိနာမိဒ္ဒာဒီဘုဒ္ဓဘွေတန်ဒီမယမေတ္တဝိကတံကိနာမိဒ္ဒာဘွေတာမာတိသံဃေခောကရဏီယောမြတ်စွာဘုရား ဒီနာမိတ်တာပယ်ဖို့ရပရိဒဘာတော်ပုဂ္ဂိုလ်တို့သည်ဒီနာမိတ်တာဘိမိတာစိတ်ထိုင်းမှကြော်ရဲခြင်းဖြင့်နိစ္စအကုန်ဒီကိုယ်တမ်းဒီဖြစ်ကုန်တာအဋ္ဌဣယာနဲ့ဉာဏ်ငါတို့သည်ဝိဒာဒီနာမိတ်တာစိတ်ထိုင်းမှပြင်းမြင်မှုသင်္စင်ကုန်ဤဝိသမဖြစ်ကွန်ဤတိဤသို့သာလေတော်ကိလေသာခေါင်းပါစေသောခြင်းကိုကရဏီရောပြည့်ပြင်အာဟု သူများတွေကတော့ဒီနာမိတ်ကစိတ်ထိုင်မင်းရင်ရော်ရဲခြင်းစိတ်ထိုင်မင်းရော်ရဲခြင်းကိုသီနာစေတသိက်နာတရားတော်ဤထိုင်မင်းရော်ခြင်းခြင်းကိုမိတ်နာရော်ရဲခြင်းကိုမိတ်ရတယ်ဒေသနာကတော့အတိအကျဒီလိုဟောထားပါတယ်ဒါပေမဲ့လို့ဗမာရင်းအနေနဲ့တော့စိတ်ကူပြောရင်နားလည်တယ်ဟိုစေတသိက်ကြီးပြောချုပ်နေတာလို့ဆိုတာစေတသိက်ဆိုတာရတဲ့မှာမရှိဘူးစိတ်ပဲကြည့်တယ်သူကအဲဘုရားစိတ်ပဲတတ်ထားတယ် စေတသိက်ဆိုတာကစာထဲမှာရှိတယ်စာဝါတာအရာထဲတော့စိတ်လောက်ပဲပြီးတာပဲအဲစိတ်တိုင်းမရောရခြင်းဆိုစေတသိက်ရောပါတာပေါ့စိတ်နဲ့စေတသိက်တွဲနေတာပဲအဲစိတ်တိုင်းမရောရခြင်းတရားအထုတ်တဲ့ပုဂ္ဂိုလ်ရဲ့အစတော့တရားတရားနဲ့ခရက်သံသာမှာပဲဒီလိုအထုတ်ကြတာဆောင်းနေသိနေဆောင်းနေသိနေမှနိုင်ရည်ကြလာပြီဆိုပြီးကရော့လာတာ စိတ်ကရော်ရဲဖြစ်လာအဲဒါသိရမိတာဝင်လာတာအဲဒီရော်ရဲဖြစ်လာလို့ရှိရင်အဲဒီရော်ရဲဖြစ်တဲ့သဘောလေးကိုရှိမှပြီးတော့ပယ်သွားအဲရော်ရဲဖြစ်တာမရှိမှလို့ရှိရင်တပြေးပြေးနဲ့မိတ်ပြီးတော့ငိုက်အိပ်ကျော်လဲသွားတာတယ်အဲဒီကြောင့်ရောက်သွားတာဒီရဝါဒပြီးတာတင်မှာတော့အင်္ဂိတ်တဲ့သဘောကိုအိပ်ကျော်တဲ့သဘောကို အဲ့ဒါတွေလေရုပ်အနေနဲ့အပြီးမှပြုံတာကိုဒီနာမိဒမိဒရုပ်ဆိုတာမကြည့်ဘူးဆိုပြီးတော့ပယ်ထားတယ်အဲမိဒထိုင်မင်းလာတဲ့စိတ်စိတ်ထိုင်မင်းလာပဲရုပ်ထိုင်မင်းလာရလို့ဒီလိုအပြီးမှပြုံတာကိုပယ်ထားတယ်အဲမြောက်ပိုင်းဘုရားဘာသာတွေကတော့သူတို့မှာတော့ဒီနာမိဒမိဒဆိုတာကရုပ် သူထိုင်နိုင်တာလေသူကပြီးထားတယ်အဲမေရသုံးမျိုးရှိတယ်ထိုင်နိုင်တာစိတ်ဒုက္ခလည်းရှိတယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဥရုဇာလည်းရှိတယ်အာရဇာလည်းရှိတယ်သုံးမျိုးရှိတယ်လို့ပြောတယ်စိတ်ဒုက္ခကတော့ဒီဝရဏတရားပဲစိတ်ဒုက္ခစိတ်ကြောင့်ဖြစ်တယ်စိတ်ထိုင်နိုင်ရောရဲခြင်းဆိုတာအဲ့ဒါကတော့ နန္ဒီရပဲတူပါတယ်သိကြကြကတော့နန္ဒီရပဲဥဒုဇနဲ့အာရဇကတော့ဥဒုဇကတော့ဥရုပြီပြုပြီးတော့ဖြစ်တာရုပ်တရားပဲတဲ့ဘိုင်းမင်းအာရဇကတော့အာရမြည်ပြီးတော့ဖြစ်တာနန္ဒီရပဲဘိုင်းမင်းအဲဒီလိုပြောကပြောတယ်ဥဒုဇဆိုတော့အဲဒီဥရုမြည်ပြီးတော့မလို့သူအားဖြင့်ဆိုရင်ဒီ ဝေကာလနဲ့ဝေနွေရာသီနဲ့မိုးရာသီအခုဒီမှာပူပြင်းပြီးတော့ပူအိုက်ပြီးတော့အဲ့ဒီမှာအိတ်ရှင်တဲ့သဘောကြီးများစွာဖြစ်တတ်တယ်။အဲဆိုဘုရားတော်မှာနေဒီစရာတွေဆိုတာဟိုးဆိုတာဒီစရာပရဝိုင်ကြီးကမေးတယ်။အရှင်ဘုရားနေမြန်ဒီစက်ပြီးပါသေးသလား။ဒါမေးတယ်

သမောဟဝိဓာရလို့အများကပြောနေရတယ်ဗျာ။ကိုယ်ဝေပြောနေတာလေပြောရတယ်။မှန်ကတော့သူများပြောတာမဟုတ်ဘူးသူကပြောတာသူကသူများလှည့်ကြတယ်ဘုရားကိုစွတ်စွတ်တယ်။ဒါသမောဟကိုယ်ဝေကျိုးမကျင်းနေဘူးသူကစွတ်စွတ်တယ်သူက။အဲဒီတော့ပြောကြဗျာ။အေးသမောဟဝိဓာရဖြစ်ပုံမဖြစ်ပုံတွေကိုပြောကြဗျာသူဝေဝါကြီးဟောတယ်။အာဗျာသမောဟဖြစ်တဲ့တရားတွေအကုန်လုံးပဲပြီးပြီးပြီးတဲ့ ဒါသမောဟဝိရတာမဟုတ်ဘူးအဲသမောဟရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဟုတ်မှာပေါ့တယ်ဒီပြောတဲ့တည်းဆိုပြီးတော့ရှင်းတော့ဒီကလက်ခံပါတယ်အဲဒါမြတ်စွာဘုရားလည်းပဲပြီးတော့ရှင်းချက်သာရှိတယ်ဉာဏ်တွေလည်းရှိတာပဲဒါတော့အဲ့ဒါကတော့ဥဒိကလို့ပြောမှာမဟုတ်ဘူးဆိုဥဒိကလို့ပြောတယ်အဟာရဇကတော့စာစာဟာရစားပြီးတဲ့ခါကလာဝဝတင်းတင်းကြီးပြလိုက်ပြီးဥစ္စာတယ်ဒါဘယ်လိုကြီးလဲ

ဝိမု ക്തി မဲ့ကကျမ်းဆိုတာမှာရေးထားတယ်ဝိသုဒ္ဓိမဲ့တဲ့သူအရင်ကြပါလားတရားထုတ်တဲ့ကြီးတွေကြရမှာဝိသုဒ္ဓိမဲ့အရင်ကြဝိသုဒ္ဓိမဲ့ကအစီအစဉ်တွေဟာဝိမု ക്തി မဲ့ကအစီအစဉ်တွေနဲ့သဘောအချင်းတူးရဆိုတာဒီလာတော့သမာဓိတို့ပညာတို့သင်တိုင်းကဖွင့်ပြထားဖို့မတူးရတယ်အဲဒါအဲဒီကြွားချင်းတော့ရုပ်လက်ထိုင်းနိုင်တာရှိမလို့အဲခိနာမေတ္တာ မဟာဝိရဝါဒီတို့ရဲ့အဆုံးဖြတ်အရာအချင်းဆိုရင်ရှိတော့သိစေတဲ့သိထိုင်မှန်ရင်ရော်ရဲခြင်းတရားထုတ်နေတဲ့သာသနာမှာသိရော်ရဲလာပြီဆိုရင်အဲ့ဒါလေးကရှိပါတယ်ဆယ်ရဒီခါကလာတင်းပြီးတော့ဒီခါပြန်ပြီးတော့ထက်တဲ့ပုံစံပြအောင်နှလုံးသွင်းပြီးတော့ကျွမှတ်သွားတယ်ဒါတရားထုတ်နေတဲ့ပုဂ္ဂိုလ်ကပြီးပါတယ်ကိုယ့်ဟာကိုယ်ရော့ရင်ရော်မှနေတာတိုးလိုက်ရင်တိုးလာမှပြီးခါပြန်ကြတော့စိတ်ကသိပြီးတက်ကြွတယ် အဲ့ဒါလည်းပြီးတာပဲခါရီယာကြီးစိတ်ကရော်ရဲရဲဒီမှာသာဖြစ်ရုံလေးဖြစ်နေတာပဲအာယုန်နဲ့စိတ်နဲ့ကောင်းကောင်းမသိကြလို့ပဲဒီရင်ရှားရှားပြီးပြီးသားကမသိဘူးအဲ့ဒါရော့တယ်ဖောင်းတယ်ဆိုရင်ဖောင်းစားဖောင်းလို့လည်းဒီကြာပြီးသွားပိန်တယ်ဆိုရင်ပိန်စားပိန်လို့လည်းကြာပြီးတော့အဲနောက်ကြောင်နေတဲ့ခါမှလည်းကြွတယ်လမ်းနေချတယ်လူပိုင်းလေးနဲ့သူပြီးသွားမှနောက်ကြောင်တဲ့ခါတော့မသိတော့သိမဖြစ်တော့ဘူးဒါကတော့တော့ကြားနေတာမို့သူကသင်ကြားရတယ် သခိုင်းနေလည်းကတော့ခေါင်းနဲ့ပိန်နဲ့ထိုင်းနဲ့ဆိုရင်စိတ်ကိုယ်လေးနဲ့ကိုနေကြမှုတာဆိုတော့ခေါင်းတယ်ဆိုခေါင်းရပြီးမရောက်ပိန်တယ်ဆိုပိန်ရပြီးမရောက်ထိုင်းတယ်ဆိုထိုင်းရပြီးမရောက်အဲဒီလိုလည်းဖြစ်တတ်တယ်အဲ့ဒါရော့နေတာဒါလိုရော့တဲ့အခါမှာဒီနာမေရာဖြစ်တာတဲ့သူများတွေကဒီနာမေရာထိုင်းတိုင်းရော်ရဲပြီးတော့နေကြလိမ့်မယ်ငါတို့ကထိုင်းမဲရော်ရဲမှု ကျင်းစေမယ်။သမီးရဲ့ပြည့်စရာကိုပြည့်လို့ကျင်းတဲ့ကျူးမာပြီးပဲမယ်လို့ဒီလိုလုံးလုံးနဲ့ကျူးမာသွားရုံပါပဲ။အဲဒီကျူးမာဖို့ဒီမှာတော့အတွေ့အကြုံလေးတွေသံမုံလေးတွေပေးထားပါတယ်အဲ့ဒါလေးကိုသူပြီးတော့သူတို့သူတို့ပဲသွားမယ်လို့ပုံစံစိတ်ဆဲလို့အသိဉာဏ်ကြီးမှာပဲအဲလိုက်တော့ဒီနာမိတာသိထိုင်းမိုင်းရရဲ့ခြင်းသူများတွေက စိတ်ထိုင်းမဲ့ရွရဲကြမည်နေရာမှာငါတို့ကတော့စိတ်ထိုင်းမဲ့ရွရဲခြင်းကင်းစေမည်များတွေကစိတ်တိုင်းတိုင်းရွရဲကြနေနေရမှာအာရောကတော့စိတ်တိုင်းတိုင်းရွရဲခြင်းကင်းစေမည် ဆိုရမှာသုံးတော့တာသာသာ ထောက်တည်ဖို့ပါပဲဒိဋ္ဌံဆောင်ဖို့ပဲပရိသမာသောပုဂ္ဂိုလ်တို့သည်ဒီနာမေဓာဘိဝုတာစိတ်တိုင်းမဲ့ရော်ရည်ခြင်းနှိစေအကုန်ဤဖြစ်၍စိတ်တိုင်းမဲ့ရော်ရည်ခြင်းနှိစေအကုန်ဤဝိသံဒီဖြစ်ကုန်လတာဧတဤယာနေမယံငါတို့သည်ဝိကရာဒီနာမေဓာကင်းသောစိတ်တိုင်းမဲ့ရော်ရည်ခြင်းရှိကုန်သည်ဝါစိတ်တိုင်းမဲ့ရော်ရည်ခြင်းကင်းကုန်သည်ဝိသမဖြစ်ကုန်အားဤတည်ဤသော ။သံလေကောကိလေသာခေါင်းမစေသောခြင်းကိုကရဏီရောပြုခြင်းအာ၏။အဲဒါကြရတယ်ဒါရဲ့ဟောတာပြေးတယ်။ဒါရဲ့ပြေးတာကသူများတွေကတရားတော်ရဲ့စိတ်တိုင်းပဲရော်ရဲပြီးတော့နေကြလိမ့်မယ်ရော်ရဲနဲ့ရှုမှန်နေကြမယ်ငါတို့ကတော့ဘောအဲဒီစိတ်တိုင်းပဲရော်ရဲမှုပြင်းပြင်းနဲ့ရော်ရဲမှုမရှိပဲတင်းတင်းရင်းရမှတ်သွားမယ်ဒီလိုနှလုံးသွင်းနေရတော့မှအဲဒီလိုနှလုံးသွင်းအားထုတ်လို့ အချိန်တိုင်းချိန်တိုင်းခါတယ်တင်းတင်းရေးကြီးတဲ့မှာပဲဒီပုဂ္ဂိုလ်မကြဘူးဒီဝါဒနာညာလေးတွေတက်တယ်ဟိုတရားတို့ရဲ့မြင့်ငယ်လေးနဲ့တရားကောင်းသွားတယ်ပြည့်စုံသွားတယ်ဆိုတဲ့ပုဂ္ဂိုလ်တွေအဲဒီဒီထဲမှာရော်ရဲခြင်းတွေမရှိတာကလည်းအကြောင်းတစ်ခုပဲဒီကတော့အရေးကြီးပါတယ်ဒီထဲမှာရော်ရဲခြင်းမရှိဘဲနဲ့အကျတိုင်းကျတိုင်းခါတယ်အာယုံနဲ့မှတ်သိနေဖြီးပြီးပိုင်းပိုင်းခြားခြားပိုင်းပိုင်းနဲ့နဲ့သိပြီးသွားအောင်လို့ခါတယ် အာရုံနဲ့စိတ်နဲ့တိုက်တိုက်ပြီးတော့သွားသူဆိုင်ပြီးတင်းတင်းကြီးမှတ်သွားတဲ့ပုဂ္ဂိုလ်တွေမကြခင်တရားတက်တာပဲအဲရော်ရဲရဲလုပ်နေလို့ရှိရင်တော့အဲ့ဒါမတည့်ဘူးဒီမှာရမယ်ဆိုတော့ဒီမှာမှုဖြည့်ုံမလေးအချင်းကုန်ယုံဟိုကလေးတွေပြင်းပြင်းနဲ့စားအားနေတာတော့အဲဒီကကြည့်တယ်ကလေးပြင်းပြင်းနဲ့စားအားနေစားမရဘူးေချာမှားပြီးတော့အလုပ်ကြည့်ရတယ်။အဲလိုပဲကိုတရားထုတ်တဲ့ခါမှာ ပြီးရောရဲခြင်းမရှိဘဲနဲ့အမှတ်တိုင်းမှတ်တိုင်းဟာစားတယ်အာယုံနဲ့စိတ်နဲ့စိုက်ကြိုက်ပြီးတော့ကြာတယ်ဒေချာစီးကြိုက်ပြီးတော့မှိုက်အဲလိုမှလည်းရှိတယ်မကြခင်သမာဓိမာဓိပြင်ဉာဏ်ဖြစ်တာပဲသမာဓိမရှိဘဲနဲ့ဉာဏ်ကမဖြစ်ဘူးကွာဉာဏ်နဲ့တက်ခြင်းမလို့သမာဓိမဖြစ်ရင်သမာဓိကမပြည့်စုံလို့ရှိရင်အသိဉာဏ်ကမပြည့်ဘူးညတိုင်းခါညခါကာလမှာမှောင်နေမဲလို့မောင်နေမဲနေတော့ဒီလက်ရှိနာမီနဲ့ထိုးကြည့်လိုက်လို့ရှိရင်

အလုံးတို့ဘာတို့အယုဒ္ဓတွေအကုန်လုံးမြင်ရလူကျင်တဲ့ဝိသုပစ္စည်းဆိုရင်လည်းမြင်ရအဲ့ဒါလိုပဲသမာဓိကလက်ညှိတာမြည်အောင်လည်းတူရဲ့သမာဓိရှိလို့ရှိရင်သမာဓိရှိနေတဲ့ခါကာလဖောင်းနေပိနေဆိုရင်ဖောင်းပြလာတဲ့သဘောလေး၊ပြင်ကျသွားတဲ့သဘောလေး၊တောင်းတဲ့သဘောလေး၊ပြင်းတဲ့သဘောလေး၊လူကြတဲ့သဘောလေးပိုင်မဲ့ဆရာသိတယ်မှတ်ပြီးတဲ့စိတ်ကလေးလည်းပိုင်မဲ့ဆရာသိတယ်ဟိုကမှတ်ပြအာယုနဲ့မှတ်ပြီးတဲ့စိတ်နဲ့မှတ်ပြအာယုနဲ့မှတ်ပြီးတဲ့စိတ်နဲ့ယုံနေတာနဲ့တခါလဲတိုက်ကြိုက်ကြတယ်စိတ် အဲဒီုံရောက်ကနေပြီးတော့သုံးသိနေသလိုပဲအာယုံနဲ့အပြီးအာယုံနဲ့အပြီးဟာလည်းကြိုက်ကြိုက်ကြတယ်အဲ့ဒါလည်းပဲပိုင်းကြပြီးပြီးတော့လာပဲသမာဓိဖြစ်ရင်ပြီးတယ်သမာဓိတော့သူရတ္ထဘုဒ္ဓမဇာနာပြီးဘေကွေရာတို့သမာဓိတော့စိတ်ကိုကောင်းစွာထားသောပုဂ္ဂိုလ်သည်ဝါကောင်းစွာထားသောစိတ်ရှိသောပုဂ္ဂိုလ်သည်ဝါစိတ်ကြည်သောပုဂ္ဂိုလ်သည်ယထာဘုဒ္ဓဟုတ်တိုင်းမှန်သောဇာနာတိပြီးစိတ်ကြည်လို့ရှိရင်စိတ်ကိုကောင်းစွာထားရင်စိတ်ကြည်ကစိတ်ကြည်လို့စိတ်ကိုကောင်းစွာထားပြီးသားဖြစ်နေတာပဲ စိတ်တည်ကြည်တဲ့ပုဂ္ဂိုလ်ဟာယထာဘူတအမှန်နေသိတဲ့ဗာရေသိရောသကုံနေသန္တိဒါနာရိရူပနိစ္စရိဒါနာရိသကုံမျက်စိရုပ်ကိုအနေသန္တိမမြဲဟုဒါနာရိသိရူပေဆင်းတို့ကိုအနေသန္တိမမြဲဟုဒါနာရိသိသကုဉာဏမြင်သိစိတ်ကိုအနေသန္တိမမြဲဟုဒါနာရိသိစသည်ဖြင့်ဓဝါ၆ပါးခဏပြောတဲ့အလုံးစုံသောတရားတွေ အလုံးစုံကဓာကြောက်ပါအလုံးစုံ90ဆိုအဲ9 9 3 9 6 30တော့တရားတွေအဲဒီတရားတွေအနေဆမမြဲဘူးလည်းတဲ့ဒုက္ခဆင်းရဲလည်းတဲ့အနာတ္တသဘောတရားများပဲလို့ဒီလိုလဲသိရဲ့အနေဆဒုက္ခအနာတ္တပိုင်းပိုင်းချင်းချင်းပိုင်းပိုင်းနဲ့နဲ့သိရဲ့ဒါသိပြီရင်သိတာပဲသိမသိရင်မသိသမာဓိဖြစ်ရင်သိတာဒါလည်းပဲ ပြုမှနေတဲ့ပြုမှဘုန်းကြီးသာသနာ့ဘာပုဂ္ဂိုလ်တွေတော့သမာဓိဖြစ်တဲ့ဇာန်ပင်ရှင်တွေရနေတယ်လည်းသူတို့တော့ယထာဝုဒယုံနာနဲ့မသိပါဘူးသူတို့ဘာလို့တော့မသိတော့သူတို့မှာယုံနာနဲ့ရှိရမယ်ဆိုရင်ဤယုံကြည်ရှိရမှန်းမသိအဲမြတ်စွာဘုရားဘုရားလောင်းဘောဝကသမထနည်းတွေပေးခဲ့တဲ့အာလာရဥဒ္ဒရာရေတိကြီးဆိုတာရှိတယ် သူတို့သံပင်နေရနေတာသမာဓိတော့ဖြစ်နေတာပါပဲအဲဇန်ဇန်ဘယ်ရင်တော့မပါဘူးအဘိညာရတယ်လည်းမှာဇန်နေရတယ်သမာဓိတော့ဖြစ်နေတာပါပဲဒါပေမဲ့လို့သူတို့ယုံနာနေလိစ္ဆရုပ္ပနာတာလည်းမသိဘူးဘာလို့မသိဘူးယောယုံနာနေရှိရမှမမသိပဲမျက်စိကမြင်နိုင်နေနေရှိရမယ်ဆိုတာသူတို့မသိဘူးနာကကြားတယ်နှာခေါင်းကနားနဲ့လျှာရစသဖြင့်ကိုယ်ကသူကြဒီလိုသူကကြားတယ်ရှိရမယ်ဒါတွေယုံနာနေတယ်သူထိုက်တာနဲ့သူဖြစ်ပြနေတဲ့ လိစ္ဆာဒုက္ခအနတ္တတရားတွေပဲဆိုတော့သူတို့သောသောကကြားမှမကြားဘူးပဲကြွမယ်ဆိုတော့မသိဘူးမသိတော့သူတို့မယူဘူးမယူတော့သူတို့ယထာဟုတာအမှားတိုင်းမသိဘူးပေါ့သာသနာ့ဘာသာမဟုတ်ဘူးသာသနာ့တွင်နဲ့ဒီတိုင်းပဲသာသနာ့တွင်နဲ့သမာဓိကြနေတယ်လို့ဓဝါ၆ပါးကသိတဲ့ယုံနာနဲ့ကြွမယ်ဆိုတော့မသိတဲ့ပုဂ္ဂိုလ်ကမယူမယူတော့မသိဘူးပေါ့သူတို့မသိဘူးအဲသမာဓိကြနေတဲ့အခါ ဒါလည်းပေတွေကလာတယ်တဲ့ယုံနာနဲ့ပြုတ်ခွဲကြည့်ရင်ဒါတော့အကြောင်းသိထူမှာမဟုတ်ပါဘူးအစတုန်းကသင်ပြလေးလာထားတဲ့အတိုင်းရှိမှာပဲဘာမှကြည့်ခွေကြီးကြည့်မှာတော့မဟုတ်ဘူးသူကဒီလိုဒီမှာလည်းဘာမှကြည့်တရားကြည့်မှာမဟုတ်ဘူးအဲတမာရီရှိတဲ့ပုဂ္ဂိုလ်ကကိုယ်ထဲမှာကုသတိရှိတယ်လို့ရှိရင်တကယ်ဖြစ်ပြနေတဲ့တရားတွေအမှန်တည်းသိရတယ်။မြတ်ခါကလာခုနဒါမီးနဲ့ထိုးကြည့်တာလို့ပဲ။ ဘယ်နေရာကဘယ်သိတိုင်းကဖြစ်ဖြစ်ပဲဓမ္မကြီးကောင်းနေတဲ့ခါကာလမှာကြည့်လိုက်လို့ရှိရင်ယုံနာနဲ့ခန္ဓာတစ်ခုဖြစ်ပြနေတာတွေကိုတွေ့ရအထူးအချင်းကာယတော်ရကဘယ်ကိုအထိတယ်ဘယ်ကသိပြီးတွေ့တွေ့လိုက်လို့ရှိရင်အတွေ့အထိလေးတွေသိပြီးရောသိပြီးရောသိပြီးရောအဲဒါလေးတွေသိနေတာစိတ်ကလေးတွေလည်းပဲစိတ်ကအာရုံပြုသိပြီးတော့သိပြီးတော့ဒါလေးတွေပြည့်နေတာပြီးတော့အတန်တို့ပါလေကြားတာတွေဒီရောက်သွားလို့ရှိရင်ကြားတာတွေလည်းကြားပြီးပြောကြားပြီးတော့ဒါတွေပြီးလာတယ် မြင်တာလည်းဝိပဿနာညာသက်တာတဲ့ပုဂ္ဂိုလ်တွေကမြင်တာလည်းမြင်ပြီးကြောင့်မြင်ပြီးတော့ဒါလေးတွေအကုန်လုံးသိတာပဲရတာလို့ဆိုတာဒါနာတိအမှန်တိုင်းသိရဲ့တဲ့ဒါကြောင့်ဒီများတွေကရော်ရဲရဲနဲ့အာထုတ်ပြီးတော့ဒီကြမှာသူကတော့ရော်ရဲရဲမဟုတ်ဘူးရော်ရဲရဲအာထုတ်မှုပြင်းစင်ပဲရော်ရဲချင်းသိနာမိတာကျင်းစင်ပဲအဲမရောမရဲပဲနဲ့တင်းတင်းရင်းရင်းပဲအာထုတ်သွားမယ်တဲ့ဒါလိုလုံးစင်းရမှာဣတိစိတာဥပါရိတာပါဣတိသောစိတ်စိတ်ကူးမျိုးလည်းသိပြရမယ် နောက်ပြီးတော့ပရိက္ခဏဝါဒကြောင်လွဲတဲ့နေရာမှာဒီညာမေရသိရော်ရဲပြီးတော့နေတဲ့ပုဂ္ဂိုလ်မှာတဲ့ဝိရဒသိနာမေရတာသိနာမေရကျင်းပြီးရပြကြောင်ကျွဲဖို့ရလမ်းပါပဲလမ်းဆုံးနဲ့လမ်းကောင်းတစ်ခုရှိရလမ်းဆွဲလွှဲခြင်းလမ်းကောင်းကသွားလိုက်ကျွဲပြီးသားဖြစ်တယ်လို့ပဲသိရော်ရဲနေတဲ့ပုဂ္ဂိုလ်မရော်ရဲပဲနဲ့ဒီနေ့အားထုတ်လိုက်ရင်ရော်ရဲတဲ့သိနာမေရကို ိနာမိကလမ်းလို့ရှောင်ပြီးသားဖြစ်သွားပါတယ်မယောမီရဲ့တင်းတင်းရင်းရင်းအာထုရှင်ဖြင့်အစဉ်တန်းတက်မယ်တဲ့အစဉ်တန်းတက်မယ်ဥပ္ပိပါကရဟောတိပရိနိဗ္ဗာန်ရဟောတိကိလေသာတွေအကုန်လုံးညှင်းပြီးတတ်ပါတယ်အထူးအားဖြင့်တော့ဒီမှာကိနာမိတဲ့ကိလေသာကိုအကုန်လုံးညှင်းပြီးတယ်အဲ့ဒါတွေလည်းဒီဆက်ပြီးတော့အဓိကပြုပြုဖို့ပါပဲဒါပေမဲ့သိတဲ့ရင်းကြီးတို့ အမှုတွေဒါကြီးလည်းများနေဆိုတော့ဒီမှာခြံထားပါတယ်ပြည့်ရဝိကာတို့အာဒီပါဒတို့အဲဒီဆောင်မှုတွေပေးထားပါပြီအဲဒီဟာတွေနဲ့ညီညီပြီးတော့ဆွနေပါတယ်ညာတွေကသိတိုင်းနဲ့ရောရဲရနေနေရမှာငါတို့ကတော့သိတိုင်းနဲ့ရောရဲမှုကင်းစေပြီဒီလိုသာပါစေတဲ့အကျင့်ကိုကျင့်ပြီးလူသင်မျိုးကိုဖြစ်စေပြီးကြပါခဲ့တယ်ဒီကနေ့နောက်တော့သိတိုင်းနဲ့ရောရဲမှုကို စိတ်တိုင်းနိုင်စိတ်တိုင်းနိုင်ရော်ရဲမှုကိုမရော်ရဲခြင်းဖြင့်တောင်းလဲမည်ရော်ရဲခြင်းဖြင့်ဆင်တန့်တတ်မည်စိတ်တိုင်းနိုင်ရော်ရဲမှုကိလေသာမည်ကိုမရော်ရဲခြင်းဖြင့်ငြိမ့်တတ်မည်ဒါလေးဆက်ဆက်ဖို့ဒါလည်းပြည့်ပြီးတော့လည်းရည်ရည်လို့မဆက်ပါဘူးဆိုင်တာတော့ရည်ညမေတာညမေတာပြင်စီရော်ရဲလို့ရှင်းမရော်ရဲခြင်းနဲ့ စီရောရဲလာရောရဲလာလို့မှရော့တယ်ရော့တယ်မှပြီးတခါတင်းတင်းရင်းပြောင်းတော့မြင့်ပေးရပါတယ်လားမြင့်ပေးရရတယ်မမြင်မဲနဲ့အလိုက်တင်နေနေတော့အဲ့ဒါသမာဓိမပြည့်ဘူးတရားမကျဘူးဒီနာမိတာဒီဥဒိစ္စဥဒိစ္စကုက္ကုစ္စတွဲရရှိပါတယ်နိဗ္ဗာန်ဒီမှာတော့ဥဒိစ္စတွေနဲ့ဟောထားပါတယ်ကုက္ကုစ္စလည်းထည့်ယူရမှာပါပဲဥဒိစ္စစိတ်ပြနေခြင်းဒီမှာလည်း

ရောင်ရလာလို့ရှိရင်အဲ့ဒီမှာမှတ်ရအာယုံလေးမှတ်ရမယ့်နေရာလေးကိုဒီဇာတိတိစိတ်နဲ့စူးစိုက်ပြီးမှတ်ဖောင်းတယ်ဆိုဖောင်းစားကဖုံးစင်းရောဒီအဲ့ဒီသွားအောင်ရူးခဲ့ရတယ်ပင်နေဆိုပင်စားပင်ဆိုနဲ့အဲ့ဒီသွားရူးခဲ့ရထိုင်နေဆိုထိုင်ရတွေကိုစိတ်ကလေးရောက်သွားပေးကြတွန်းပို့လိုက်တော့ရောက်သွားပေးကြရူးခဲ့ပြီးမှတ်အဲကိုယ်ရဲ့စံနဲ့စသည်မြမရတယ်ဒီတိုင်းနဲ့ ကြွားရလမ်းနေကြပြီးစာပြေမရလက်ဒီတိုင်းနဲ့မရမရအုံလေးစီကလေးတစ်ခါလေးကတ်ကနေကတ်ကနေရောက်သွားအောင်ယူဆိုင်ပြီးမှားတယ်အဲ့ဒီယူဆိုင်မှားလို့ရှိရင်ဒီယူဆိုင်တဲ့သမာဓိဖြစ်လာတယ်ဒီကြံလို့ငါနဲ့ယူဆိုင်တဲ့သမာဓိဖြစ်တာနဲ့ဆိုတာပြောင်းပြန်မယ်သိကြံလို့နေလို့ရှိရင်အာယုန်နဲ့ပြည့်နေမကဘူးသမာဓိမရှိဘူးယူဆိုင်ပြီးမှားတယ်လို့သိနေအာယုန်နဲ့ကပ်ပြီးတော့နေရင် စိတ်မပြတ်ဘူးဟိုကစိတ်တည်ရနေတာမာယာမာယာအာယုန်နဲ့စိတ်ကလေးကပ်ကနေကပ်တယ်ကြားတယ်ဥပမာအားဖြင့်ဆိုရင်လေးရခံရကြီးတယ်နော်သဘောကပြည့်ချလိုက်ရင်လိမ့်မသွားဘူးကြားရတယ်တခါတည်းကပ်ပြီးပြီးနေတာပဲဒီဥပမာအားဖြင့်ဆိုရင်ရေခါဆိုဆိုမှလာတော့ဘာလို့ထိုးဆိုင်တယ်လို့ရှိရင်လဲကျူမသွားဘူးတခါတည်းစိုက်ကနေတန်းကနေစိုက်ကြတယ်တခါတည်းပြီးနေတာပဲ အဲဒါလိုပဲသမာဓိအားကောင်းတဲ့ခါကာလကျတော့မရမအဲမှာစိတ်ကလေးကတည်းကတတ်တယ်တတ်တယ်ကြပြီးတော့နေတာအသင်ကြားတယ်ဘယ်မှမပြတ်ဘူးဘယ်မှမသွားဘူးသိရထောင်းလာပြီးပိန်းလာပိန်းလာပြီးထိုင်လာထိုင်လာပြီးထောင်းလာပိန်းလာသာပြီးနေစားအသင်နဲ့လှဲပြီးတော့ဒီသင်ကပေါ်လာပြီလို့ရှင်ကြားတာရှင်ကြားတာဒီသင်ကနေပြီးကိုယ်ကဝေဒနာလေးပေါ်အဲ့ဒီဝေဒနာလေးညောင်းတာပူတာနာတာကျင်တာပဲခဲတာ ဝေယဘောရလေးတွေအိမ်သမားများဘုံမွေးတွေတစ်ခုချင်းတစ်ခုချင်းလိုက်ပြီးတော့ကြီးခောက်နေကြလို့ပဲကွာမှတ်စရာအိမ်လေးတွေနဲ့စိတ်ကလေးရတယ်ခါတယ်ကတ်ကနေကတ်ကနေကြာပြီးတော့သွားတယ်ဆန္ဒကောင်းတယ်အဲ့ဒီလိုကြာနေအောင်လို့ကြည့်ရမယ်ဒါပဲသူများတွေကစိတ်ကြမင်းများတွေနေရာငါတို့ကတော့စိတ်ကြမင်းကင်းစေမည်စသည်ဖြင့်အဓိပ္ပာယ်ပြုပြီးတော့ နဲ့အာထုတော်ကြရုံမှာလည်းဒါကြီးကျေမရှိတော့ပါဝိသိကိစ္စရတယ်တရားမှန်နဲ့ယုံမှားခြင်းဝိသိကိစ္စဆိုယုံမှားခြင်းပဲယုံမှားကအကျဉ်းအချင်း၄ပါးတရားချင်း7ပါးရှိပါတယ်အကျဉ်း၄ပါးကဘာလဲဆိုဆရာဘုဒ္ဓေကင်္ခတိသမေကင်္ခတိသံဃေကင်္ခတိသိခာယကင်္ခတိ၄ခုဘုရားတရားသံဃာအကျင့်သိက္ခာ၄ပါးသောဌာနယုံပါတယ် ယုံမားတယ်ဆိုတာလောကယုံမားတယ်လည်းရှိတာပေါ့လောကမှာလည်းပဲမသိတဲ့အရာသွားလို့ရှိရင်ဒီလမ်းကသွားရောက်မှလည်းမရောက်ဘူးလေဒါစသည်ဖြင့်ယုံမားတယ်လည်းရှိပါဒီလူနာမည်ကဒီလိုဟုတ်မှဟုတ်ရလားဒီပစ္စည်းကဘယ်လောက်ခိုးတာနာဟုတ်မှဟုတ်ရလားစသည်ဖြင့်ယုံမားတယ်လည်းရှိတာပေါ့လောကနဲ့အများကြီးယုံမားကြတယ်ဒါတွေကတော့တရားနဲ့မဆိုင်ဘူးတရားနဲ့ဆိုင်တဲ့ဝိသိကိတာမဟုတ်ဘူးဒီဝရဏမဟုတ်ဘူးအဲတရားနဲ့ဆိုင်တဲ့ဒီဝရဏကတော့

ုံမဖြစ်တော့တာဒီတရားအရာကျင့်တဲ့အကျင့်သိက္ခာလည်းပဲမယုံတော့ဘူးယုံမဖြစ်တော့တာလေအဲတော့တရားမှယုံမခြင်းဆိုစကားတစ်လုံးမှာအကုန်လုံးပြန်နာမှာအဲကြောင့်သူတို့လည်းပြီးအောင်လို့ဒီမှာတရားမှနဲ့ယုံမခြင်းလို့ထည့်ထားပါလေညဇာပြဟောထားတဲ့မေဇိမာပရိယအကျဉ်လားမဲခင်စေပါအကျဉ်လားအဲ့ဒီမှာယုံပါတယ်သမထသမထအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင် သမထသမထနိလယူမှားတာပေါ့သူကအာနာပါနသက်သက်ဝင်တဲ့ရှုရင်ဇံရတယ်သက်သက်ဝင်တဲ့ရှုနေရင်သက်သက်ဝင်တဲ့ရှုရတယ်ဇံရတာဟုတ်မှဟုတ်ပါမယ်ဒီလိုယူမှားပြင်းနိုင်တယ်ပထဝီကတိုင်းပြုရုံနဲ့ဇံရတယ်ပထဝီပထဝီပထဝီမြေမြေဒီလိုလုံးသွင်းနေတယ်ဇံရတယ်ဒီလိုလုံးနေရင်လည်းဘာရမလဲဇံတန်းနဲ့လုံးရမလဲဆိုယူမှာဖြစ်နိုင်တယ် ဒါမင်းမွေးခြင်းခြေသေးလက်သေးနှလုံးသွင်းနေရုံနဲ့ဇံရတယ်ဆိုရင်ဒါလည်းတော့ဟုတ်မဟုတ်ပါမလားယုံမှဖြစ်နိုင်အဲဒီလိုတရားနိလအမှန်ကိုဟုတ်မဟုတ်ပါမလားယုံမှနေလားဝိသိကိစ္စပဲအဲဒါလုံးပြတော့တာဒါနဲ့ပါယောဂနဲ့ပြီးတဲ့ဟိုဘယ်လမ်းသွားရမလားဒီဘယ်လမ်းသွားရမလားမသိကြတာနဲ့မသွားရအောင်မသွားဘဲနေတော့နောက်ကရံလူတွေကမြင်ပြီးအလေးချက်ခံရတယ်အဲဒါလိုပဲ ယုံမှပြင်းနေလို့ရှိရင်တရားသူကောင်းအောင်အားထုတ်တော့ဟုတ်မှဟုတ်မှမလားဆိုသိကရော့နေတာကိုကောင်းအောင်အားထုတ်ဘူးတရားမတိုးတဲ့မတိုးတဲ့ယုံနဲ့မဟုတ်ဘူးအဲ့ဒီအချိန်မှာမရှိဘဲမှာပဲနေရင်သမာဓိတွေသမာဓိလမ်းကဆိုသမာဓိပြတာပဲဝိပဿနာလမ်းကလည်းဝိပဿနာတွေပြည့်နေတာပဲအာဝိပဿနာကြတော့သာသောပါဖြစ်တဲ့ယုံနာနေယူရမယ်သတိလမ်းဒေသနာတော်ရဖြစ်တဲ့ယုံနာနေယူရမယ်ဆိုတော့အဲ့ဒါတွေယူနေကြသွားရင်သွားတာမှ ရရင်ရတာထိုင်ရင်ထိုင်တာလဲလျောင်းရင်လဲလျောင်းတာကြီးတာဆန်းတာစသဖြင့်ကိုယ်မူရတယ်မှပြီးတော့ဘောင်းတာပင်တာလည်းဒီမှာပေါင်းဝင်ပါရဲ့ကိုယ်မူရဆိုရင်အကုန်လုံးပဲကာယကာနုပါတိယူရတယ်ဒီဒီသာရကရကအသေးစိတ်ကလေးတွေကဟောခေါ်ရပါတယ်။အမြဲတမ်းအသေးစိတ်မဟောနိုင်ဘူးကြည်ကြီးဟောနေရတာမို့။ကာယကာနုပါတိဝိရတိ။ကာယေယုတ်ပေါင်းကို၌ကာနုပါတိယုတ်ပေါင်းကိုဟု ပြည့်လျက်ဝေးရတာပြည်ပြည်ကြီးဒီရုပ်ပေါင်းကိုရှိတာကလည်းမာနနည်းနဲ့ရှိမှမာနနည်းနဲ့ရှိလို့လည်းမဖြစ်သေးဘူးလို့မာနနည်းနဲ့ရှိရမာနနည်းနဲ့ဆိုတော့ရုပ်ပေါင်းရဲ့သဘောတော်ကအမှန်နဲ့ရှိရမှာအနေစာဒုက္ခအနတ္တအတုဝသဘောတွေရှိရအနေစာမမြဲတာသိအောင်ဒုက္ခမြဲသဘောသိအောင်အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောသိအောင် အတုပမတင်နေတဲ့သဘောဆက်စုပ်ကြဝဲဖြစ်တဲ့သဘောပြီးတော့ဒီလိုယူရမှာအဲဒီလိုရှိတာလို့ကာယကအနုပတိအဲဒီကာယဟာဘယ်ကာယကိုယူနိုင်တာပဲကိုယ်တကိုယ်လုံးကယူပြရတယ်အကုန်လုံးယူနိုင်တယ်ပထဝီကာယအဲမှာကျမ်းနာတဲ့ရုပ်ပေါင်းနဲ့ယူနိုင်တာပဲအဲမှာကျမ်းနာတဲ့ရုပ်ပေါင်းဆိုတော့မှသခင်ကအဲမှာကျမ်းနာတာလည်းယူနိုင်တာပဲအဲခြေတော့ကဒီဘွားကနေပြီးတော့ ရေကုံကဖဲမှာကျမ်းသာတယ်ရှုနေတယ်ခြေလက်သက်ဖဲမှာကျမ်းသာတယ်ရှုနေတာပဲကိုကနေပြီးရေကုံဖဲမှာကျမ်းသာရှုနေတယ်ကိုယ်ထဲကနေပြီးတော့အသားထဲမှာအဲဒီမှာဖဲမှာကျမ်းသာတယ်လို့ရှိတာပဲနောက်ပြီးတော့အယိုးတွေဖဲမှာကျမ်းသာတယ်တော့ဘုရားမျိုးရှုနေပါလေဘယ်စိတ်တိုင်းကမလို့ရှုနေတာတတိကာရဖဲမှာကျမ်းသာတဲ့ရုပ်ပေါင်းနေကိုယ်လုံးမရှိပေါင်းတဲ့နေရာမရှိဘူးဒီဇောကာယကိုအေးနွေးတဲ့ ရုပ်ပေါင်းနေဒီလိုလုံးဘယ်စိတ်တိုင်းကပြည့်စင်ကြရှုနေတာကြီးတဲ့ပဲဝါယောကာယတောင်းတဲ့လှုပ်ရှားတဲ့ရုပ်ပေါင်းနေတောင်းတဲ့ဖောက်ကံလှုပ်ရှားတဲ့ရုပ်ပေါင်းနေဒါလည်းဘယ်စိတ်တိုင်းကမလို့ရှုနေတာပဲတောင်းတဲ့လှုပ်ရှားတဲ့ဖောက်ကံနဲ့ဝါယောရကိုဖောင်ညှို့ခွဲပြီးဟောတာဥဒ္ဒေနမဝါဒတဲ့အထက်သူတက်တဲ့၄အထက်သူတက်တဲ့၄ဟာ

အင်္ဂါမင်္ဂနုပါရိနောဝါဒအင်္ဂါကြီးနယ်ကိုကြောက်တဲ့လေအကျွေးတဲ့ဆန်နဲ့လှုပ်ရှားတဲ့ဖြစ်ပေါ်တဲ့ဒီကအကျွေးတဲ့ဆန်နဲ့ထိုင်နေထားတဲ့စသည်ဖြင့်မှတ်တဲ့ခါလေသူ့ပဲကြည့်နေရတာပါအတ္တတာပတ္တတာဝါဒဝင်နေထွက်တဲ့လေတွေဒါလည်းပဲဘယ်ကမှမကြည့်ရတယ်ဒီကောင်းပါဘူးတချို့ကသမထကမ္မထဇာညအောင်အာထုတ်တဲ့နေရာနှာရိယကရှိဖို့ကိုကြားငံနေတာပြရတာကို နာလိယရှိရမယ်ကြားထားတာဆက်သက်ဝင်လဲဆိုနာလိယကလည်းယူကောင်းတယ်ဒီလိုနေရာမယူကောင်းဘူးလို့သူယူဆအဲ့ဒီလိုမဟုတ်ဘူးဆက်သက်ဝင်လဲကဘယ်နေရာမှမလို့ဒီဝိပဿနာနေရာချင်းမယူကောင်းတာမရှိဘူးကိုယ်ထဲမှာရုပ်ယူတယ်ညာဘာဖြစ်ယူကောင်းတယ်မယူကောင်းတဲ့တရားမရှိသင်ကြရင်သူ့အမှာအဲနာလိယကသူ့ယူတာကသမထကသမာဓိရအောင်ဒါတဏှာလည်းရှိမှဖြစ်တယ်သမာဓိဆိုတာသမာဓိဆိုတာအများကြီးတောက်ရှိနေသမာဓိမရှိဘူးဇာမရဘူး

အဲ့ဒါကိုသဘောပေါက်တဲ့ပုဂ္ဂိုလ်ကတရားဆိုတာအခုတည်းကကြည့်ကောင်းတယ်အများမကြည့်ကောင်းဘူးဒီလိုကဒီလိုယူဆတယ်ဒါကညာမမီတို့ပြည့်နေတာဒါပေမဲ့ညာမမီတဲ့ပုဂ္ဂိုလ်ကသူကဆရာကြီးတို့ဒီညာတွေလည်းကြောက်ပြီးတော့ပယ်ရတယ်ညာဥစ္စာတွေလည်းပဲကြောက်ပြီးတော့ပယ်ပြက်ပြီးတော့ဟောရတယ်ကွာအမှန်ကတော့ သမာဓိပြောင်းအားထုတ်ရင်တစ်ခုတည်းကအထုတ်ရတယ်။ငခုသုံးခုလေးခုငါးခုရှိလို့မပြေဘူး။ဒေတာလောမှာနဲ့ကာရဏလည်းအစတော့ပဲ။နောက်သမာဓိပြင်လာတဲ့အခါတစ်ခုတည်းကြည့်ရမယ်။အဲဒါကဒါကပြရတယ်။ဝိပဿနာကတော့တစ်ခုတည်းကြည့်ရမယ်လို့မဟုတ်ဘူး။သဗ္ဗံဒိညာဆိုတဲ့အကုန်လုံးမသိရင်လာပဲမတတ်နိုင်တာပြီးလို့ရှိရင်အကုန်လုံးရှိပါတယ်။တချို့ဒါလေးပါးလောက်ရှိပါတယ်ရှိပါတယ်။ဒါကသူ သူ့ရဲ့ပါရမီများသိသလောက်တင်သူရှိတော့တယ်ဒါလည်းပဲရပါတယ်ညာလေးပါးရှိပါတယ်မဖြစ်ဘူးလို့တော့မဟုတ်ဖြစ်ပါတယ်ဒီလိုဒါလေးပါးဘယ်လောက်သာရှိဖို့နဲ့ဒီပြည့်မရှိကောင်းဘူးလို့ဒီလိုတော့မပယ်ရဘူးသူကသာသာဘိညာအလုံးစုံကိုရှိရမယ်အလုံးစုံကိုရှိရအလုံးစုံယုံနာတရားတွေဒီရရှိရတယ်ကိုယ်ရရှိတဲ့ပထဝီယုံပေါင်းဒီရောယုံပေါင်းဝါရောယုံပေါင်းဒါသုံးပါအတွေ့အကြုံတွေသာအာဘောယုံပေါင်းယူရှိတဲ့ဖွဲ့စည်းတဲ့ဒါတွေဒါလည်းသိဉာဏ်ရှိရတာ ဒါပြန်ဥပါရယုတ်တွေလည်းကျွတ်မှာပဲဥပါရယုတ်ပေါင်းတွေလည်းကျွတ်မှာအဲဒီတော့ပေါ်တိုင်းပေါ်တိုင်းလည်းယုတ်ပေါင်းတွေကျွတ်တယ်ကာယေကာမိပါတိအခုသွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ကိုယ်တယ်ဆတ်တယ်စသည်ဖြင့်ကိုယ်မူရာတွေကျွတ်နေတာအဲဒါဝါယောကာယတွေပဲအောင်းနေပိန်နေလည်းမရနေတောင်းနေတဲ့ဘောလူကြတဲ့ဝါယောကာယတွေပဲအဲ့ဒါတွေကျွနေတာကာယေယုတ်ပေါင်းကုန်နိုင်

လူခိုက်တာနဲ့သူဖြစ်ပြီးကြောက်တာလည်းမမြဲဘူးဆိုတာကိုယ်ပိုင်ဉာဏ်နဲ့ပြီးအောင်လည်းရှင်းရတယ်။အဲဖြစ်ပြီးပြည့်ခြင်းနဲ့တရားတွေ့လို့ရှိရင်ဖြစ်ပြီးပြည့်သွားပါမှအာမကိုရတယ်တရားဆင်းရဲတရားတွေလို့ဆိုလည်းပြီးတယ်။သူတော်တိုင်းသူဖြစ်ပြနေတဲ့သဘောတရားများပဲအဆိုးမရတဲ့တရားတွေအနတ္တတရားတွေပဲသက်ကောင်တော်မှုတဲ့သဘောတရားများပဲဆိုတာဒီလိုလည်းပဲပြီးတယ်။ဒါတော့အဲသက်ဆုံးဉာဏ်ချဝဲအနေအားဖြင့်ဒါကတော့နှိစ္စပေါ်ပြီးတော့သက်ဆုံးဉာဏ်ချဝဲဖြစ်တာပါပဲ။ အထူးအဖြစ်တော့သာမန်မူရင်းစတွေရှိမှပို့ပြီးတော့အတုပါပညာဖြစ်တယ်အဲဒီဝိပဿနာအတုပါကတော့နှစ်သက်သာဝယ်မကြည့်တော့ပဲဆက်စုပ်ဝယ်လို့ဆိုရတယ်အဲဒီလည်းပဲဒီနေ့ရှင်ပြီးတာပါအဲဒီတော့နေသဒုက္ခနာအတုပါသဘောတွေကိုသင်ရင်အောင်ပြီးအောင်လို့ရှင်းတာတဲ့ဒါကြောင့်ကိုမူရလေးမေရာပဲရှိရှိအဲဒါတွေကသဘာဝကျလမ်းမနေပါပဲဒါပေမဲ့လို့ ဘောမပေါက်တဲ့ပုဂ္ဂိုလ်တွေကယုံမှဖြစ်တယ်အာထုံနေရင်ဒီလိုရှိလို့ဖြစ်ပါမလားဒီလိုဒီမင်းကကိုဟောတယ်ယုတ်ရနာတရားတွေပြုတ်ပြီးမခွဲဘဲနဲ့တရားအာမထုကောင်းဘူးလို့ဟောတယ်အာထုလို့ရှိရင်တရားမရနိုင်ဘူးလို့ဒီလိုဟောတယ်ဒီကသမုပ္ပါနားမလည်သေးလို့ရှိရင်ပြန်လာတရားအာမထုနိုင်ဘူးလို့ဟောတာလို့ရှိတယ်အဲ့ဒါတွေကတော့သူတို့မဟောတာဘုရားကမဟောဘူးဒီဥစ္စာတွေဘုရားတရားတွေ မလိုကောင်းမှုလိုကောင်းတယ်သွားပြီးမဟောအောင်ပါလို့ဆိုတော့ကိုတရားတာကိုဟောနိုင်တယ်ဒီမှာတရားတွေသွားပြီးပုဂ္ဂဟောဟိုကိုလည်းပညာတရားသိတာမဟုတ်ဘဲနဲ့အဲဒါမဟောကောင်းတဲ့ဥစ္စာတွေပြီးတော့ဒေသနာတော်လည်းမကြည့်ပါဘူးအဲဒေသနာတော်မှာညသောဘုရားရေဥစွာဓမ္မစကြာတရားဟောရတဲ့ကပထမစပြီးတော့ဟောတာဒုက္ခသစ္စာတဲ့၊ဘုမှုရသစ္စာတဲ့၊ညောရသစ္စာ၊မေတ္တာသစ္စာတွေ ကိုယ်တော်တိုင်သိလာတဲ့အကြောင်းဟောတာပဲအဲဒီကစပြီးတော့ဟောတာပဲဒီကခြေကပရိသသမုပ္ပါတိပါဠိဟောမနေပါဘူးလို့သာဒီပြင်လည်းအများကြီးပါပဲအဲနောက်နောက်ပိုင်းကျမှပရိသသမုပ္ပါတို့ဘာတို့ဆိုခွဲခြားသိကြပြီးတော့ဟောလာတာဒေသနာတွေအကျယ်ဟောလာအဲဒီပထမပိုင်းကဆိုလို့ရှိရင်ယုတ်ရားနာတရားအိစ္ဆရကနာတာသဘောတွေကိုသိအောင်လို့ဆက်စားပြဟောပါတယ်အဲဒီဟောတဲ့အတိုင်းပဲယဟနာတွေသိကြပါတယ်သတ္တယဟနာတွေကပထမပိုင်းကသိတာများပါတယ် အဲဒီတော့သတိရဒေသနာတော်အတိုင်းဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးရှိနေလို့ရှိရင်ဒါမှားနေတာပဲအားရှိရှိပဲရုပ်ရှိရှိနာရှိရှိအဲရုပ်ရှိလို့ရှိရင်ကအနုပါဒနာဖြစ်တယ်။နာနဲ့ကစိတ်ရှိလို့ရှိရင်စိတ္တနုပါဒနာဖြစ်ဝေဒနာရှိလို့ရှိရင်ဝေဒနာနုပါဒနာဖြစ်အဲဒီခန္ဓာ၅ပါးနေရာချင်းဖြစ်စေအာယရဏနေရာချင်းဖြစ်စေ အဲဒီလိုရှုလို့ရှိရင်ဓမ္မ ानु ပါဒနာဒီဝရဏတရားတွေပေါ်တဲ့အခါရှိရင်ဓမ္မ ानु ပါဒနာဓမ္မ ानु ပါဒနာလည်းဖြစ်အဲဒါကြောင့်ဒီကယုံနာလေးတွေရှုနေတာဒီဟာလမ်းမှာပြည့်နေတာပဲဒါပဲမဲ့လို့သဘောပေါက်လို့ရှိရင်ယုံမှဖြစ်တတ်တယ်စဉ်းစားရတဲ့ပုဂ္ဂိုလ်ယုံမှဖြစ်တတ်တယ်အဲအမျိုးသမီးပိုင်းကပုဂ္ဂိုလ်တွေတော့များသားဖြင့်ယုံမှမရှိကြဘူးဘုန်းကြီးတွေလည်းယုံထားတယ်နားကြာတွေယုံနာအာကိုပြီးတော့မဲ့ပြီးတော့သမာဓိဖြစ်တော့တယ်သူကယုံမှမရှိ ယုံမာဝင်ပြီးတော့မနှောက်ပြဘူးနည်းနည်းသမာဓိဖြစ်တယ်ဒီဒါလည်းပဲယုံမျိုးသမီးလည်းစဉ်းစားနေတာနဲ့တရားမတက်တာတွေပြည်ရတာပါပဲသူတို့လည်းဝိသိကိစ္စဖြစ်ပြတယ်နဲ့ပြည်သေးတာယူသားရဲ့တိုင်းကအဲဒီဝိသိကိစ္စတွေပြည်ရတယ်အဲစာရီပါရီနေထားဘူးတဲ့ပုဂ္ဂိုလ်တွေက ပို့ပြီးတော့ဖြစ်တယ်စဉ်းစားရတယ်စဉ်းစားနေလို့ချင်းအဲဒါနိဗ္ဗာန်ဖြစ်တာပဲအဲဒါတရားမှန်၌တရားမှန်၌ ယုံမှားခြင်းတဲ့တရားလမ်းမှန်လို့မြတ်စွာဘုရားဟောထားတဲ့သတိဉာဏ်အစရှိတဲ့ဒေသနာလမ်းမှန်လို့တရားမှန်လို့ယုံမှားလို့ရှိရင်ဒီကိစ္စပဲအဲဒီဟောတဲ့ဒီတရားမှန်ကိုဟောတဲ့ဘုရားပေါ်မှာလည်းယုံမှားခြင်းဖြစ်နိုင်တယ်ဒီတရားကိုတစ်ဆင့်ဟောတဲ့ကမ္မဇာတိပေါ်မှာလည်းယုံမှားခြင်းဖြစ်နိုင်တယ်ဒီတရားကိုကျင့်ပြီးတော့တရားရသွားပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေလည်းဟုတ်မဟုတ်ပါမလားယုံမှားခြင်းဖြစ်နိုင်တယ်ပြီးတော့ကိုယ်ကိုယ်တိုင်ကျင့်ပြီးတော့နေတဲ့ ကျူးမမှုအလုပ်သီလသမာဓိပညာအထူးအားဖြင့်တော့ပညာပေါ့လေပညာလို့အားထုတ်တယ်ဒီတိုင်းဒီတိုင်းနေကျူးသမာဓိဖြစ်တယ်ဉာဏ်ဖြစ်တယ်ဆိုရယ်သမာဓိပညာအလုပ်ပေါ်မှာယူမမှုဥမဟုတ်ပါမလားဖြစ်မှဖြစ်ပါမလားယူမမှုဖြစ်အဲဒီတော့ဝိသိကိစ္စပြင်းလို့ချင်းတရားမတတ်ဘူးအဲဒီကလည်းဘုရားပြေဟောနေကြတော့ဒီမှာမဟောတော့ဘူးပြုလို့ဆိုပြီးတော့ပါပြီဒါလေး ဝိဇိကိစ္စဝိသတွေမရနေကြဝိကတဝိသိကိစ္စဝိသမာတိတံလေဟောကရဏီယောပရိသဝါသောပုဂ္ဂိုလ်တို့သည်ဝိသိကိစ္စယုံမာခြင်းရှိကုန်ပြီဝိသံဤဖြစ်ကုန်တဲ့အိဋ္ဌာယရမြာငါတို့ဝိတာဝိသိကိစ္စကင်းသောယုံမာမှုရှိကုန်ပြီဝိသမဖြစ်ကုန်ဤတိသောတံလေသောဒီလေသာခေါင်းပါပြီးတော့ခြင်းကိုကရဏီယောပြုခြင်းအာယီအများတွေကယုံမာပြီးတော့ဟိုမှာဟုတ်ပါမလားဆိုပြီးအလုပ်ကြည့်အောင် အချိန်ဖြင့်အချိန်ကျုံနေကြတဲ့နေရာမှာတို့ကတော့အချိန်မကျုံဘူး။ယုံမကင်းဒီတော့ဒီတိုင်းမှားလို့ရှိရင်မှန်နေတာပဲဖြစ်တဲ့ယုံနာတရားတွေသူဖြစ်တဲ့အတိုင်းရှုမှတ်ရအမှန်တိုင်းသိနေတာပဲဒီလိုရှုမှတ်ခြင်းဖြင့်ယုံရနာတွေပိုင်းခြားပြီးမယ်မိစ္ဆာရကနာတွေပြီးမယ်ဆိုတာတတိယယုံကြည်ပြီးတော့ရှုမှတ်ပြီးသွားလို့ရှိရင်ဒါပါပဲဒီလိုနာတော့ဘာသာပုဂ္ဂိုလ်တွေက ယုံမရှိကြတဲ့နေရာမှာငါတို့ကတော့ယုံမှားခြင်းကင်းစေပြီ။ဒါလာပြီးတော့ဆိုလိုက်မှနေရာကြောင့်သူများတွေကသူများတွေကယုံမှားကြွေးတော့ကြတဲ့နေရာမှာယုံမှားကြွေးတော့ကြတဲ့နေရာမှာငါတို့ကတော့ယုံမှားကြွေးတော့ခြင်းကင်းစေပြီ။ယုံမှားကြွေးတော့ခြင်း မိသားတွေကဘုမာကျွေးတော်ကြမည်နေရာမှာမာတို့ကတော့ဘုမာကျွေးတော်ခြင်းကင်းစင်မည်ဒါတန်လေးထားခြင်းနဲ့ဒီလိုသာခေါင်းပါစေတဲ့အကျင့်ကိုကျင့်ပြီးလူစိတ်မျိုးကိုပြည့်စုံမည်ဘုမာကျွေးတော်ခြင်းကိုယုံမှားမယုံမှားမကျွေးတော်ခြင်းဖြင့်ဟော ပိုင်းပိုင်းနဲ့သုံးချက်ချင်းနဲ့မောဟဌာနညာခေါ်တယ်။ပိုင်းပိုင်းနဲ့သုံးချက်ချင်းချင်းကြောင်လဲမှုပိုင်းပိုင်းနဲ့သုံးချက်ချင်းနဲ့ထိုက်တန့်တဲ့မှုရင်းအားထုတ်ဒီလိုဖြစ်မှာပဲလို့တရေကျယုံကြည်ဆုံးဖြတ်ပြီးအားထုတ်တာလို့ရှိတယ်။အစဉ်လာတဲ့တယ်သမာဓိမရသေးတဲ့အဆင့်ကသမာဓိရလာတဲ့သီလဝိသုဒ္ဓိဖြစ်အဲသီလဝိသုဒ္ဓိရာနေပြီးတော့ယုံနာနေပိုင်းခြားတဲ့နာမရူပပိစိရာနဲ့ဒိဋ္ဌိဝိသုဒ္ဓိအစဉ်လာရောက်အဲဒီကသာဝိသနာဝိသုဒ္ဓိဖြစ်အဲဒီကနေပြီးတော့ နေဇာရဝနာတာသုံးရပြင်းသမတနာညာအဆင်းရောက်အဲဒီကဥရိယဝိယညာအဆင်းအဲဒီရောက်ရင်လည်းကြာပြီတော့ဟန်ကြပြီရောင်တဲ့ဒီပါတာလေးနဲ့ဒီဒီတကြွားပြီးသမထပြောလာပြီးညာကြပြီလို့ကအဲဒီကဥရိယဝိယညာအဆင်းကနာရမရညာသနာပြုပြီးပြည့်ပြီးတော့ဘင်္ဂါတို့တရားအာရိဏနေဝိနာမူဇိတိညာဒါပတိဘင်္ဂါငါရုပ္ပခအခုကဗနာညာနဲ့သင်လိုက်တဲ့တော့ဘင်္ဂါရုပ္ပခကနေပြီးတော့အနုလောမညာဖြစ်ပြီးမညာရောက်တော့တာပဲမဲ့ခုရောက်တော့တာဒါကြောင့်

ဒါ24 25 24ကသောရ25ဥပနာဟဤတွင်ဒီလိုဒီလိုပြအောင်လို့ဒါလေးထည့်တာဒီလိုဒီလိုမှဘယ်နဲ့ဒီလိုလုံးလို့စဉ်းစားနေလို့လို့သောရနဲ့ဥပနာဟဒီလိုကျွဲပြီးတော့ဟောတယ်29 29မေထပလာတဒီလိုမှာဒီလိုမျိုးနောက်ပါထည့်တာနောက်အိဒါမစ္စရိယဒီလိုမှာဒီလိုထည့်တာဒါမာယာတာထေယဒီလိုဒီမာနဓမ္မဒီလိုညာ၅စုံပဲ သတိပြုတယ်အဲဒီဆက်ပြီးတော့တရားတွေဒီဒီမပြီးပါလားနော်ပြီးနေတော့ရင်းဆက်ဟောရမှာမနာနိုင်ဘူးဒါရီအမြင်ကျေပါဒါမဲ့ဒီမှာတော့ပြင်းပြဟောကြပါသိပြီးတော့ပြေကြတော့မရှိတော့ခဏခဏလည်းဟောနေဟိုဓမ္မဒါရတာသုတ်ဟောတော့မှလည်းဒါတွေပါတယ်အဲဒီကသီလနိဗ္ဗာန်ဟောတဲ့ဥပ္ပန္နကတရားတွေကလည်းဒီဟာတွေ e a onye o jiyheịrị abalị itain eei a ihe ra a e na aha anwe ganye ogwe ihe o ya ara na eyi manya ganye ogwe elaraa ကိုမကြိုက်တဲ့အာယုံတွေ့တွေ့တဲ့အခါမှာစိတ်ဆိုးတယ်မကြကျင်တာကြားရင်စိတ်ဆိုးရတဲ့ကိုမှမကောင်းတဲ့အတွေ့အကြုံနဲ့တွေ့လို့ချင်းခလုတ်တိုက်တာဖြစ်ပါသေးပေါ်အဲဒီဆိုးရတယ်ဒါဒီဆိုးရတဲ့ဥစ္စာအနိကဆုံးပဲမမြင်တာမြင်ရလို့စိတ်ဆိုးတာလည်းရှိပါတယ်သူကနည်းပါတယ်သူကတော့မကြည့်မြင်မကြည့်ပဲနေဖြစ်တယ်သူကတော့မနာမြင်တာနာရလို့စိတ်ဆိုးတာလည်းရှိတယ်ဒါလည်းပဲနှာခေါင်းပိတ်ထိုင်ရရတယ်သူလည်းကြည့်ရပါတယ်သူကတော့အကြီးကြီးတော့မကြည့်တယ် မစားကျင်တာစားရလို့ဆိုရလဲဒါကလည်းတွေ့သေးပါလေအဲတချို့ပုဂ္ဂိုလ်တွေသူယုံနေတဲ့ပုဂ္ဂိုလ်တွေတော့ရှိတယ်နေမကောင်းတဲ့ခါကလာဆရာတွေကအတူနေပုဂ္ဂိုလ်တွေကသူမျိုးတွေပါလေကသေးသင်တွေလည်းသေးအတင်းတိုက်မတော့ချင်မဲတော့တော့တော့အဲ့ဒီမှာတော့အကျိုးလည်းသိလို့လည်းပြင်လည်းပြီးမှာပေါ့လေအကျိုးလည်းသိလို့ပါတယ်လို့ဆိုတာနည်းပါလေဒါသင်လဲပါတယ်ဒီတော့ မကောင်းတဲ့အာယုန်တွေစဉ်းစားမှုလို့သိဆိုးတာလည်းရှိတယ်ဒါကတော့ကိုယ့်အကိုစဉ်းစားကြည့်တာကိုမြင်လာပေးတာမဟုတ်သိသိဆိုးကြတာမရှိဘူးအဲတော့သိဆိုးရတဲ့ဥစ္စာကများအားဖြင့်ကြားတာနဲ့တွေ့ထိတာဒီလိုကသိဆိုးတယ်ကြားတာကသိသိဆိုးတယ်ဘာမှမဟုတ်ဝင်လည်းနာမခံတဲ့စကလုံးလေးတုံးကြားတာနဲ့တခါတည်းသိသိဆိုးတာကဒီငါလည်းဟောဘူးပါသိဆိုးတာများအမှန်တော့ကြီးကျယ်တာအပြည့်ကြီးအကြီးကျယ်တယ် ကိုယ်တော်နှစ်ပါးအနံသိကြခင်ရဆိုတာတပါးကယူဆိုးတယ်တပါးကတရော်တဲ့အနေကြောင်းတဲ့အနေကြီးပြားကြီးပြားအနေနဲ့သူကခဏဖွဲ့တာဒီလိုပြီးတဲ့ကိုယ်တော်ကသံဃာတွေပါတယ်လဲပြီးနာပြီးမယ်လို့တော့ခဏကမရှိမရှိတော့အဲဒီကိုယ်တော်ကလည်းသူခဏကိုသူမိတွေတော့ဖွဲ့ထားတယ်ဆိုတော့သူကရင်းမိတာပေါ့ရင်းမိတော့သူဘယ်နဲ့ပြောတော့ na mmiri mmiri ke wa r uodi rị ra ara ụa aere irkwea ji ọyịa niyi bo e oke ri ọra wụrụ ya သူကလည်းဒီဒီပြအနေနဲ့သုခနာခွဲထားပြီးတော့ဟိုကလည်းဒီပြအနေနဲ့ပြောတာပဲယောနိတော်မူကာရနဲ့သူသိချင်းကြကိုအကုန်မရှိပါဘူးဒါမှမဟုတ်အာယောနိတော်မူကာရနဲ့ငါကိုပြောင်းပြောတယ်ဆိုတော့သိသိဆိုတာကိုသိနေလာတော့လည်းသူအဲဒေါသတွေဖြစ်လာဒါကြောင့်ရားတဲ့အတန်ကဒေါသဖြစ်တတ်တယ်နောက်အတွေးကြီးကလည်းဒီလိုပဲအတွေးကြီးကလည်းကိုယ်နာအောင်ကျင်အောင်လို့ပြုလုပ်တဲ့ပုံကိုယ်တွေသိဆိုတာတဲ့ ရှင်တိုက်ရင်ရှင်ဖြစ်လို့လားဒီဘိုးကဒီဘိုးဖြစ်လို့လားပဲဒီလိုဟာလေလူဆိုတော့ပြောကြပြီးရင်အဲဒါဖြစ်လို့တယ်အဲဒီလိုဖြစ်လို့လားကောတာဒီကတော့ကောတာကတော့ပုဂ္ဂိုလ်သတ္တဝါပေါ်မှာသာဖြစ်လို့တာမဟုတ်ဘူးဒီကတော့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘာဝတွေလည်းဒီကဖြစ်လို့တာပဲနေပူရတယ်ပူရမလားဆိုပြီးကောမပူကျင်လိုက်တယ်နေပူရတယ်ဖြစ်လို့တာပဲမိုးရွာကလည်းကောမရွာနေတယ်ရွာရင်ဖြစ်လို့တာလေတယ်မတိုက်ဘူးချင်းတိုက်ဖြစ်လို့တာပဲ အဲပြင်းနေပါတယ်လည်းဒီလိုပဲသူကဒီလိုကကိုဖြစ်နေတဲ့နဲ့ပြည့်လို့ရှိရင်အဲဒီလိုဒီလိုလာတော့ဒီလိုကြရတယ်သူပေါ်ပါတယ်ခေါ်တာကတော့အဲဒါကြီးကုံလုံးကြောင့်ဒီရမှာတွေပါပဲသူများကအမြဲထွက်ကြတဲ့နေရာမှာတို့ကတော့အမြဲမထွက်ပဲဒီခါမယ်လို့ဒါလေးအဘိဓမ္မာပြီးတော့အမြဲထွက်လို့ရှိရင်ဘာအပြစ်ရှိတော့ဆိုလို့ရှိရင်ဒါကြည့်ရတဲ့ဟောပဲပါပဲ

လူစိတ်မသာပါဘူးသိတတ်တယ်ဒီဆိုးတတ်တယ်အဲဒါကိုလူရဒီဘဝရောက်တဲ့အခါလူချင်းလူတွေဘုံလေးကမှာပေါ်ပြတာဒေါသမိလျံဤတံဤခံသာပါ၏ဒေါသမိတော့မယ်ဒီတဲ့ဒေါသဒီကအာကျိုးပေးတာတော့လူပြစ်လာတောင်မှာရေဆိုးတတ်တယ်အကြည့်တန်တတ်တယ် ဒီမစိုးဘဲနဲ့ဒီခါလို့ရှိရင်ဒီစင်းလှရတယ်။ဒါညာရရဆိုရတဲ့သူတွေကောင်းတယ်လေ။သောတာမိလယံသောတာမိလယံသိတံမိသိခံသာပါသည်သာပါသည်သောတာမိလယံသိတံမိသိခံသာပါသည်သောတာ ဆိုးကျင်တဲ့ပုဂ္ဂိုလ်တွေတော့သူမဆိုးကြနဲ့ပေါ့ဒီလိုရင်သူကနောက်ဘဝမှာမဟုတ်ဘူးအခုကိုပဲသူကယူဆိုးတယ်ယူဆိုးတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကလည်းသူကပထမကယူစင်းသားပါနေပေမဲ့လို့ဒီဆိုးပြီးဆိုမှလည်းမျက်နှာကအိုးသွားတယ်ပြီးတော့မကောင်းဘူးအဲဒါအဲဒီဒေါသဒီဆိုးရတဲ့ပုဂ္ဂိုလ်များဒီပါဝင်ညာပုဂ္ဂိုလ်ကအဲဒီသဘောမကြောက်ဘူးလုံးလုံးကျင်လာလို့ကသိကြရတယ်ဘယ်မှာကချင်းဒီလိုမဆက်ဆံရင်ဆိုတော့ဒီတဲ့ပုဂ္ဂိုလ်များ ဒါလည်းဆောင်နေနေကောင်းတာပါအရှင်ဆိုးတာအကောင်းဆုံးပဲဒီလိုသိခံနေတဲ့ပုဂ္ဂိုလ်များအများသိခင်ရတယ်ဒီနေကြတယ်အစားမုန်းနေပေမဲ့လို့ဒီခံနေတဲ့ပုဂ္ဂိုလ်နောက်ကြတော့သူမမိုးဘူးသိခင်တာဒီနေရတယ်အမှန်ကြတယ်ဒီခံတာတော့သိပြီးများပါလားခံပြီးခံပြီးဒီခံရင်တရားဆိုတာအင်းအကောင်းဆုံးဆိုတာပဲအကောင်းဆုံးပဲခံပြီးဗလားအကောင်းဆုံးပဲဒီရတာနိုင်နေတယ်လို့ဆိုတယ် အဲဒီမှာဒိဋ္ဌံသံဃိုလ်လေးတွေမှာထည့်ထားတာသူများတွေကမြတ်တကြမြင်နေရမှာငါတို့ကတော့မြတ်ဆိုတဲ့ဒိဋ္ဌံဒိဋ္ဌိပါမယ်။တိုင်ပြောသူများတွေကမြတ်ဖက်ကြမြင်နေရမှာငါတို့ကတော့မြတ်မတွေ့ပဲဒိဋ္ဌံမြင် စိတ်ဆိုးပြီးဒီမှာတော့ဒီလိုတဲ့အာရုံတွေညှို့ဖွဲ့ထားတယ်။နောက်ကြောင်းညီညီရှင်းတယ်ဆိုတဲ့အနေနဲ့ဒီလိုလူပုဂ္ဂိုလ်တော်မဟုတ်ဘူး။ခလုတ်တော်မှာတိုက်ရမလားဆိုပြီးတော့ရိုက်လိုက်ရှိလိုက်လူသေးတာပဲ။အဲတော့ကြီးတဲ့ပုဂ္ဂိုလ်များကြီးကြသိကောင်းတယ်လို့ဆိုဒေါသမတကဆိုတာမျိုးခေါ်တာလေဆိုတော့ဒေါသနဲ့ယူပြည့်တယ်။ယူမှမယူဘူး။อืมဒေါသရဲ့ကြီးရ။အဲဒီမှာညာမျိုးဖွဲ့ခြင်းရဲ့အကြောင်း အာဂါတဝတ္ထု9ပါးရှိသူဟာငါအကျိုးမဲ့ကိုပြုတဲ့ဒီပြုနေပြီပြုလိမ့်မည်ဟုရာမျိုးခွေရင်သုံးပါလို့ဒါကိုနဲ့စပ်ပြီးတော့ရာမျိုးခွေတာအာဒီလူဟာငါအကျိုးမဲ့ရင်ငါပြုတယ်ဒီတော့ငါအကျိုးမဲ့ပြုရတဲ့ရင်ငါပြုတယ်ကအကြောင်းပြုပြီးတော့ရာမျိုးခွေအခုဒီပြုနေတာပဲငါအကျိုးမဲ့ပြုနေတယ်အခုပြုနေတဲ့အကြောင်းပြုပြီးတော့ရာမျိုးခွေနောက်တွေးတင်ပြီးတော့ဒီဟာနောက်လည်း

ဒါကတော့ကိုယ်အတွက်မဟုတ်ဘူးကိုယ်နဲ့ဖြစ်တဲ့ပုဂ္ဂိုလ်ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေကိုကိုယ်သာမယာအင်းလူအင်းသားကိုယ်မိတ်ဆွေအဲကိုယ်နဲ့စတဲ့ပုဂ္ဂိုလ်ကိုယ်အဖွဲ့ဝင်တွေအဲဒီလိုပုဂ္ဂိုလ်တွေကအဲဒီပုဂ္ဂိုလ်ရဲ့အကျိုးမဲ့ကိုပြုတယ်ရင်ကပြုရပြီးသူလည်းပြုနေတယ်နောင်လည်းပြုရုံပဲဘုံမျိုးတွေကမျိုးပွဲတာတွေ့အံတော်ပါရဲ့ဥစ္စာတော့ပါဠိနဲ့ဆိုရင်လည်းမှားတာတဲ့နော်ဗမာလူကတော့လည်းလည်းနောက်ပြီးတော့ကိုယ်မုံနဲ့သူနဲ့စပ်ပြီးတော့လည်းရံညိုးပွဲတာသုံးခုရှိတယ်တဲ့ ဘုရားဒီလူကိုမကြည့်ပွားခြင်းမှုဒုက္ခရောက်ခြင်းနဲ့မုန်းတယ်လို့မြင်တတ်တယ်အဲဒီမြင်တတ်တဲ့လူကိုထောက်ပံ့အားပေးပြီးတော့နေတဲ့ပုဂ္ဂိုလ်ကိုရညှိုးဖွဲ့တယ်ကိုမုန်းတဲ့ပုဂ္ဂိုလ်ကိုအကျိုးပြုရမလားလို့ရညှိုးဖွဲ့တယ်ဒါကြောင့်ငါမုန်းတဲ့သူအကျိုးကိုပြုခဲ့ပြီးအရင်ကပြုရတာအကြောင်းပြုပြန်နေပြီပြုနေပြီအခုပြုနေတာအကြောင်းပြုပြန်နေပြီပြုနေပြီနောက်လဲငါမုန်းတဲ့သူအကျိုးပြုတာထောက်ပံ့နေမှာပဲငါဒီလိုဆင်းရအောင်လို့ငါသူကကာကြီးကာကြီးနဲ့အဲအကျိုး အကျိုးပြောင်းလို့သူဆောင်ရွက်နေတယ်သူကားဝဲနေတယ်သူစောင့်ကြောက်နေတယ်ဆိုပြီးအဲဒီပုဂ္ဂိုလ်ကိုသိကျူရတယ်အင်းဘုရားဟောကြားတာလေသူဟာသူဒီနေ့ကလည်းသူဟာသူအကျိုးတွေဆောင်ရွက်နေတာကိုကိုယ်ကသွားပြီးရမျိုးပဲတော်တော်ကိုမတရားတာပဲဒါပေမဲ့လို့လောကထဲမှာသတ္တဝါတွေအဲဒီလိုပဲဖြစ်နေတာပဲကိုမုန်းတဲ့သူရဲ့အကျိုးဆောင်ရွက်လိမ့်အဲဆောင်ရွက်ခဲ့တဲ့ဟာကိုအကြောင်းပြုပြီးတော့ဒီလူကိုမှတ်ထားတယ်တွေးထားတယ် အခုလောလောဆယ်လုပ်နေတယ်ဆိုရင်လည်းအဲဒါရံမျိုးဖွဲ့တယ်တာနိုင်လို့ရှိရင်ဒီပုဂ္ဂိုလ်အနှောင့်အယှက်သေးတယ်တာနိုင်ရင်တတော်ပြတတ်ပါသေးတယ်နောင်လည်းဒီလိုဒီပုဂ္ဂိုလ်ရဲ့အကျိုးပြုနိုင်မယ်လို့သူတယောက်မှသင်လို့ရှိရင်ပြင်းတယ်အဲဒီလိုလူလည်းအနှောင့်အယှက်သေးတယ်နှိမ့်ချက်တယ်တာနိုင်လို့ရှိရင်ဒီလူလည်းတတ်ပြတာပဲဒီလိုလုပ်ကြတာဆိုရံမျိုးဆိုတဲ့ကမ္ဘာလောကကြီးမှာအာဂါတဝုစု၉ပါးနဲ့ပဲမကောင်းမှုအကုသိုလ်တွေပွားနေတာတာပြမှုညှဉ်းဆဲမှုနှိမ့်ဆဲမှု ဒါတွေကြွားနေတဲ့ကဘာလုံးတော့သိတဲ့တရားတွေပဲအဲဒါလေးတွေတစ်ဖောက်ကြည့်ရပြီလို့လားလွယ်ပါရဲ့ကွာသူဟာငါအကျိုးမဲ့ကိုပြုခဲ့ပြီသူဟာငါအကျိုးမဲ့ကိုပြုခဲ့ပြီပြုနေပြီပြုနေပြီဟုသာယုပ်ပေါ်ရင်သုံးပါငါจิตသူကြီးအကျိုးမဲ့ကိုပြုခဲ့ပြီပြုနေပြီ naamaọbụihi di e rile we ihe ewu e cideiri ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကကျေးဇူးသိရမှာဒီနေ့တတဝေရီဒီတော်ကောင်းဆိုရင်သိရကတိမူတာကတံပြုမှုတွေဒီဘုရားကိုကျေးဇူးခေါ်တာပဲဒီဘုရားကကောင်းတော့ပြုခြင်းမကောင်းတော့ပြုခြင်းနဲ့မျိုးရှိတာပေါ့လေဒါနဲ့ဒီညာတော့ကောင်းတော့ပြုခြင်းအကျိုးပြုခြင်းကိုဆိုလိုတယ်အဲအကျိုးကျေးဇူးပြုဘုရားကိုဒီသိရဲ့ဘယ်သူဟာသိနေလဲ ငါအကျိုးကျေးဇူးတွေဆောင်ရွက်ခဲ့ပြီးရဲ့ငါကျေးဇူးရှိရဲ့လို့စိတ်ထဲကနေပြီးတာသင်ကြီးကတဝေရီယူတာကိုထင်ရှားသိတယ်ထင်ရှားသိဆိုတာဘာတုံးဆိုတော့ကိုယ်ဖြင့်နှုတ်ဖြင့်ရာလီပြီးတော့ကျေးဇူးဆတ်တဲ့သဘောအဲဒီကျေးဇူးဆတ်နိုင်ပြီပြီးအောင်လို့သိတာကသူကထင်ရှားသိတာဟောရစိတ်ထဲတင်သိတာစိတ်ထဲတင်သိတာကတော့ကျေးဇူးပြီးမှဒီကပုဂ္ဂိုလ်က မသိဘူးကိုယ်နဲ့နှုတ်နဲ့ယေရှုရှိတဲ့ပုဂ္ဂိုလ်ကိုအတုံးပြန်ပြီးယေရှုရှိလို့ရှိရင်တော့ဒီပုဂ္ဂိုလ်ကယေရှုသိတတ်တယ်သူတော်ကောင်းမယ်ဆိုပြီးဒီကသိရတယ်ဒါကြောင့်သတိကတဝေမကူခွဲရတယ်ကြားတယ်ဒွိမြေသေးသေးပုဂ္ဂလာဒုံတော်ပါပုဂ္ဂိုလ်နှစ်ပါးရရဲတယ်ဘယ်လိုပုဂ္ဂိုလ်တွေရောသပုဗ္ဗကာရီ ရောစခြင်းပုဂ္ဂိုလ်ဒီပုဗ္ဗကာရီသိဥစွာပြုတယ်အဲဒီတစ်ဖက်သားပုဂ္ဂိုလ်ကဘာမှကျေးဇူးမပြုရသေးပဲနဲ့သူကမေတ္တာနဲ့ကရုဏာနဲ့ကျေးဇူးပြုတယ်အဲဒီလိုပုဂ္ဂိုလ်လည်းကြားတယ်ရောစကတင်ကြီးကတဝေရီရောစခြင်းပုဂ္ဂိုလ်ဒီကတင်ကြီးသူကြည့်ပြီးတော့ကျေးဇူးကိုစိတ်ဖြင့်ပြီးပြီးကတဝေရီကိုနှုတ်ဖြင့် သင်ကြားပြီကိုနှုတ်ခြင်းတုံ့ပြန်တဲ့သင်ကြားပြီဟောဒီကြီးအဲ့ဒီပုဂ္ဂိုလ်လည်းကြားတယ်ဒီယေရှုကိုယူတဲ့ပုဂ္ဂိုလ်ကိုယေရှုရှိပါပဲတဲ့သိချင်းပြီးတဲ့ပုဂ္ဂိုလ်ကိုယ်နဲ့နှုတ်နဲ့အတုံ့ပြန်ယေရှုပြုသောအပြင်သင်ကြားပြီးတဲ့ပုဂ္ဂိုလ်လောကကြားတယ်ကြားတယ်ဆိုတာနဲ့ပေါ်တယ်ဆိုတာမျိုးရှိတယ်ပေါ်တယ်ဆိုတာတွေကအဖို့မတန်ဘူးကြားမှဖုတာနဲ့ လောကဘယ်ဟာဖြစ်ဖြစ်ပေါ်နေဘုံတမူးရေကြီးကြီးကြောက်ခဲသေးတယ်မကြောက်ဘူးပေါ်နေတာဒါဒါဘုံတမူးကြောက်ခဲသေးတယ်မယ်လို့သုံးကြတဲ့ကြောက်ခဲသေးကတော့ကြားတယ်သုံးကြတဲ့ကြောက်ခဲတွေသေးတွေကတော့ပေါ်တာအသုံးကြတဲ့ကြောက်ခဲသေးတွေကြတော့လည်းပဲသူကသိလူကြီးတိုင်းပေါ်တာမဟုတ်ဘူးသူကလည်းကြားသေးတာပဲဝယ်ရတယ်သူကလည်းပဲအရင်တိုက်တွေဆောက်လို့ရှိရင် အင်္ဂလိပ်တွေပါလေဒုက္ခရာမသုံးကြတဲ့တဲတွေကတော့လည်းဒီကြားရတာပဲသေပင်တွေမှာလည်းပဲသာလို့တော့လို့မရတဲ့အမိုက်အမိုက်ပင်တွေများပေါ်တယ်မသက်ရမျိုးရဘူးသူကသူပြင်လာပဲနှုတ်လို့ပြင်းလို့ကမကုန်နိုင်ဘူးဘာမှပုံမတမ်းဘူးအဲအသုံးကြတဲ့ကြောက်တို့ကြတော့သူကကြားလာတယ်သုံးကြတဲ့ကြောက်ဟောမိုးကဆိုတဲ့ကြောက်မျိုးတွေပဲအများကြီးကြတော့သိကြတာအနံကိုကြား ကြောက်ကလေးတစ်လုံးနဲ့တကယ်မကြီးကြီးတော့တော့ပြုံးမရှိပါဘူးသေးသေးလေးနဲ့တောင်းတာရတယ်နဲ့သိမ့်တာရတယ်နဲ့သူကသိချတယ်ဘုဒ္ဓံကြားရင်ဘုဒ္ဓံဒီပင်တွေမှာလည်းပဲအသီးတွေပွင့်ပင်တွေဘုဒ္ဓံနဲ့ပင်တွေကြားရင်ဆက်ရပြိုးရတယ်ဆက်ရပြိုးရတာတော့တဲမဖြစ်တဲ့ဥစ္စာရာဒီဥစ္စာနဲ့ပိုရနှိမ့်ဆက်တော့ဘာလဲပြည့်စည်တာနဲ့မှလည်းသူကပြည့်စည်ပြည့်စည်သွားတယ်ဘုဒ္ဓံနဲ့သူကအဲဒီလိုပဲလောကပုဂ္ဂိုလ်နှစ်ဦးကြားတယ် ကြားတယ်ဆိုတဲ့ပုဂ္ဂိုလ်တွေကကိုးရံပုဂ္ဂိုလ်တွေပဲဒီလိုဘာကိုမေတ္တာနဲ့ကရုဏာနဲ့သက်သက်အကျိုးပြအောင်လို့ဆောင်ရွက်ပေးအဲဒါဆောင်ရွက်နိုင်ရမယ်ကြားတဲ့ပုဂ္ဂိုလ်သိရမယ်ကိုးရံပုဂ္ဂိုလ်သိရမယ်အဲမိမိကိုယ်တော်ကကျေးဇူးပြုလို့ရှိရင်မမေ့ရဘူးဒီပုဂ္ဂိုလ်ရဲ့ကျေးဇူးကိုစိတ်ထဲကမတတ်နိုင်လို့ရှိရင်စိတ်ထဲကတော့သိနေရမယ်ဒီပုဂ္ဂိုလ်ကျေးဇူးရှိတယ်ဆိုပြီးရတယ် ။ဒါနိုင်တဲ့အခါကကျန်တာကကြားလို့ရှိရင်နှုတ်နဲ့ကိုယ်နဲ့အတုံးပြန်ပြီးကျေးဇူးတော့ပြန်မယ်။ဘုမာဆိုပါတော့ကိုယ်ကျေးဇူးပြုတဲ့ပုဂ္ဂိုလ်တယောက်ရဲ့အကျိုးမဲ့လူတယောက်ကလာပြောတယ်ဆိုတော့အဲဒါကကန့်ကွက်ရတယ်မဟုတ်ဘူး။သင်မလွဲနဲ့ဒီပုဂ္ဂိုလ်ကသူတော်ကောင်းမယ်။အနာကောင်းတဲ့ပုဂ္ဂိုလ်ပဲစသည်ဖြင့်တကယ်ရပြမားတဲ့ပုဂ္ဂိုလ်ဒီကနေပြီးတော့ဘုရားနေဒီကံကိုရမယ်၊ဒါနည်းရမယ်၊ဒါ ကျေးဇူးတော်ကြံလာတဲ့နှုတ်နဲ့ဘာမှတော့ဟိုပုဂ္ဂိုလ်အကျိုးတော့လုပ်ပေးတာတော့မဟုတ်ဘူးဒါမှလည်းကိုယ်ကျေးဇူးပြုဘူးတဲ့ပုဂ္ဂိုလ်ရဲ့ဂုဏ်တည်မဲ့မပြည့်ရကဲရပေါ်မပြည့်ရဘူးတန်းနေနှုတ်နဲ့တန်းနေရမယ်ဒါလုံးနေတာသခင်ကြီးကတဝေဒီဖြစ်တာပဲကတဝေဒီအဲသုံးချင်းကျေးဇူးတော်ကြံလေးရတာသင်္ကြန်ပြီးတာပဲအရေးကြီးတယ်အဲဒါကတချို့ကမသိဘူးတချို့ကကိုယ် ပြုစုပြုတဲ့ပုဂ္ဂိုလ်တွေလည်းဒီလိုလောကမှာမသိဘူးသူများကြက်ရနေတဲ့ဒါလေးမှိတ်ပြီးတော့နားထောင်နားထောင်မှုကကိုလိုက်ပြီးထောက်ခံလိုက်သေးတယ်သွားပြီးတော့ကိုမကြည့်ပဲနဲ့အဲဒါနာနဲ့တရားတော်နာတရားကိုပြည့်လက်ဖြစ်တတ်တယ်မဟုတ်ဘဲနဲ့သူကပြောနေတာဒီလိုကသဘုံလူလည်းပြောရပါသေးတယ်အဲဒီလိုပြောတာတွေကိုသွားပြီးတော့တစ်ဆင့်တခါလဲကောင်းတဲ့ကြီးလုပ်ပြီးတော့ကိုကတစ်ဆင့်ထပ်ပြီးတော့ပြောဆိုရင်ဒါကတော့မေခယေလူကာနာလို့ခေါ်တယ် အဲမိဘကြီးအပြည့်တွေဆရာသမားကြီးအပြည့်တွေအတူနေပုဂ္ဂိုလ်ကြီးအပြည့်တွေအဲဒီလိုဟာတွေကိုဒီလိုတယောက်သောပုဂ္ဂိုလ်ကမဟုတ်မှသူနဲ့မတည့်တာနဲ့လည်းပြောရတယ်အဲဒီဥစ္စာကိုကိုကျေးဇူးရှိနေတာပဲမိဘတို့ဒီနေပုဂ္ဂိုလ်ဆရာသမားတို့ကျေးဇူးရှိနေကံကိုရတယ်တားမြင်ရတယ်ဥစ္စာမျိုးပါအဲဒါလက်တော်ဝင်ခေါ်တဲ့အဲကိုယ်နဲ့လည်းကျေးဇူးပြုရမယ်တဲ့ကိုယ်နဲ့ဆိုတော့ ဒီနေ့ဆောင်ရွက်နေတာဆောင်ရွက်ပြရမှာပေါ့ဒီရဝိသကိစ္စတွေပါလေဆောင်ရွက်ကြကြည့်တာလည်းမိဘဆိုရင်ကြည့်ကြတာလည်းအများကြီးရှိပါတယ်ဆရာသမားလည်းကြည့်ကြတာလည်းရှိပါတယ်အတူနေပုဂ္ဂိုလ်ချင်းချင်းနဲ့ထိုက်ကြတယ်ဆိုကြည့်ကြတာရှိတာပါပဲဘုရားနဲ့လည်းကြည့်ကြတာအဲဒီလိုကိုယ်နဲ့နှုတ်နဲ့ယေရှုတို့ကြံတော်အရင်ညာပြီးရရမယ်တဲ့ဒါရှားတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားအပေါ်စားပုဂ္ဂိုလ်ဖြစ်နေတော့နေရာမပြောင်းဘူး။ဒုညာကိုယေရှုမကြည့်တော့ဘူးအပေါ်စားပုဂ္ဂိုလ် ဘုရားကျေးဇူးပြုတာကိုမသိဘူးကျေးဇူးကမ်းတယ်အဘောဇာပုဂ္ဂိုလ်ကအသုံးကြတဲ့အမှိုက်တင်နေတဲ့သူတွေအသုံးကြတဲ့မြည်ကြီးတွေပုံနေနဲ့တူးတဲ့ဥစ္စာအကြောင်းမျိုးဖြစ်စီအောင်အဲဒါမေခသူတော်ဘာကျေးဇူးကိုသိပြခြင်းတဲ့သူကသာသမီတွေမိဘကျေးဇူးကိုမတင်မဲနဲ့မိဘကျေးဇူးကမ်းတယ်ဒီတော့လည်းရှိတာပဲ ဆရာသမားကျေးဇူးကိုမပြီးဘဲနဲ့ကျေးဇူးတတ်တယ်ဆိုတာလည်းရှိတာဒါဓမ္မတွေကျေးဇူးကိုဆရာသမားတွေကိုတော်တွေကလည်းသိရှိတာပဲဒီလိုပါလေဒါတွေကျေးဇူးတတ်တယ်ရှိတယ်ဒီလိုပါတော့သိရှိရတယ်အဲဒီကျေးဇူးကိုဖြည့်ပြက်ပြီးတော့ပြောဆိုရင်ပြုလုပ်ခြင်းမရှိသေးရတဲ့ဒါကြည့်ကြည့်ရဲ့တဲ့ဒါကြောင့်သူများတွေကကျေးဇူးတတ်ကြခြင်းနေရာမှာငါတို့ကတော့ဒီကျေးဇူးကိုသိပြီး အဲဒါလေးတော့ဒိဋ္ဌကံကိုသိသုံးကြဆိုင်သွားတယ်သူများတွေကယေရှုကမ်းရနေနေရာမှာငါတို့ကတော့သူယေရှုကိုသိပြီ လာကမင်းမြတ်သူနဲ့ဂုံပြိုင်နေကိုယ့်ရဲ့မင်းမြတ်တဲ့ပုဂ္ဂိုလ်နဲ့ကိုယ်နဲ့အတူတူလုပ်ပြီးတော့ဂုံပြိုင်နေမထိုက်တန်တဲ့ပုဂ္ဂိုလ်နဲ့ဂုံပြိုင်တာဒီပါလေဒီကြီးပါလေသာမရတဲ့ပုဂ္ဂိုလ်ဆာရတဲ့ပုဂ္ဂိုလ်နဲ့အတူတူလုပ်ပြီးတော့ဂုံပြိုင်တာကြီးဒီလားမစင်ကြတဲ့ပုဂ္ဂိုလ်ဒီလားစင်ကြတဲ့ပုဂ္ဂိုလ်နဲ့ဒီပြုပြီးဂုံပြိုင်တာကြီးဘုဒ္ဓတရားတဲ့ပုဂ္ဂိုလ် ဘုသူဒနဲတဲ့ပုဂ္ဂိုလ်ကဘုသူဒများတဲ့ပုဂ္ဂိုလ်နဲ့ဂုံကြင်တာရှိတရားကိုကောင်းကောင်းမောကျင့်သုံးပြီးနေတဲ့ပုဂ္ဂိုလ်နဲ့ကောင်းကောင်းမကျင့်မဲနေတဲ့ပုဂ္ဂိုလ်ကဂုံကြင်တာရှိအဲမြေပေါင်းများစွာကနေပြီးသူတော်ကောင်းပြရကျင့်သုံးနေတဲ့ပုဂ္ဂိုလ်နဲ့အဲသူကဘုမှတရားကျင့်လာတဲ့ပုဂ္ဂိုလ်တွေတော်တယ်ရှိတယ်အဲဒီလိုပုဂ္ဂိုလ်တွေကဂုံကြင်တာရှိတယ်သူအားဖြင့်ဆိုရင်သာသနာတော်ဝင်ရောက်ပြီးတော့ရသော်ဘုရားကြီးအဆုံးအမ အကြီးတော်နဲ့အကြီးကျင့်နေတဲ့သုတ်ပြီးဓမ္မတော်နဲ့အကြီးကောင်းမွန်ကျင့်နေတဲ့ဆရာတော်တွေမထေကြီးတွေဆိုတာပြီးပါတယ်ဒါပေမဲ့ဘုသူရနဲ့ပြုနေတဲ့ပုဂ္ဂိုလ်တွေအကျင့်ဒီလားသမာဓိဉာဏ်နဲ့ပြုနေတဲ့ပုဂ္ဂိုလ်တွေဆိုတာပြီးတယ်အဲဒီလိုအားတွေကိုဒီကုမသင်္ဃာဘောလာတဲ့ကိုတော်ကြီးတွေဘာတွေအနေပြီးဂုံပြန်ပြီးလုပ်လာတယ်ရှိတယ် အဲဒါဒီပလာသာခေါ်တယ်ဒါလည်းဒီကြည့်တဲ့ဥစ္စာတွေဒါဘယ်လိုလဲစနိုင်တဲ့တရားတွေပဲလားအဲဒါကျင်းပြရမယ်အိတ်သာမနာလိုခြင်းတဲ့ဒီနေ့ကဒီကလူပါဒနာနေနဲ့ဒီကနေ့ကဟောတော့သုံးနေပါမနာလိုခြင်းရဲ့အဓိပ္ပာယ်ကိုမြင်အခုဒီမှာအကျယ်မပြောတော့ပါဘူးမနာလိုဆိုတာကိုယ်ရဲ့ဒီဘောချမ်းသာတဲ့ပုဂ္ဂိုလ်တွေဒီဘောချမ်းသာတာတွေကိုအလိုမရှိတာပါပဲမနာလိုဆိုတာသူတော်ဘာကြီး ပြည့်စုံခြင်းဒီပွားခြင်းချမ်းသာခြင်းကိုဉာဏ်သာမလဲခြင်းဘူးတဲ့ဒါတွေကိုနောက်ွယ်ပြုပြီးတော့မသိပဲနဲ့တောက်တက်ပြီးတော့ပြုစုတဲ့သဘောရှိတယ်တဲ့အိဒါဆိုတာမနာလိုတဲ့သဘောမနာလိုဆိုတာနဲ့ပြီးနေပါလိမ့်သင်ကြားနေတာပါပဲဒီလိုကဘုလိုကပြောရတယ်ဒီမှာစကားနဲ့အိဒါအိဒါမနာလိုသူကတိုက်တယ်တဲ့ ကိုယ်ကကိုယ်ကသားနေလို့ချင်းနာလိုဘူးတဲ့ဒုလုပ်ပြီးပြောပြတဲ့ဒုစံအဲ့ဒီအိဒါမဟုတ်ဘူးအိဒါကအိဒါကတော့အင်းငါကတော့ပါဠိဗရာကဒီပြင်ပြပြီးထက်တဲ့အိဒါမဟုတ်ဘူးလို့ကအိဒါမနာလိုခြင်းအဲ့ဒါမနာလိုတာဒီဥစ္စာနဲ့ပြည့်စုံလို့မနာလိုတာရှိရဲ့၊သေရန်ပြိဿနဲ့ပြည့်စုံလို့မနာလိုတာရှိရဲ့။ ဘုဒ္ဓတာနဲ့ပြည့်စုံလို့မနာဝဇာရှိတဲ့အတ္တပညာကိုယ်တဲ့သာပြီးတော့မနာဝဇာရှိတဲ့အလုံးတိုင်းတွေတွင်ကျယ်ပြီးတော့လည်းမနာဝဇာရှိတဲ့အများကြီးပါပဲသောတာသောတာဂုံကြီးရားတွေဂုံကြီးရားတွေပြည့်စုံနေလို့ရှိရင်ကိုယ်ကမနာလိုပဲဖြစ်တတ်တယ်ဒါတော့ပုဂ္ဂိုလ်လည်းမဟုတ်ပါဘူးဒီပုဂ္ဂိုလ်ကဒီပုဂ္ဂိုလ်ကမနာလိုသိသိသိကောင်းနေတယ်ဒီများတွေပြီးပွားချမ်းသာတာတွေကိုပြီးပွားပါစေချမ်းသာပါစေဒီလိုပဲနှလုံးသွင်းနိုင်ပါတယ်အဲဒီလိုပဲနှလုံးသွင်းရမှာ မေတ္တာကရုဏာမုဒိတာဥပိ္ပခတဲ့မြောက်ရတာတရားတွေပြောပြီးအဲဒီတည်းမုဒိတာဆိုတာအင်းအိဒါရဲ့ဆန်းကျင်ပဲပဲအိဒါပုဂ္ဂိုလ်ကတော့အိဒါရှိတဲ့ပုဂ္ဂိုလ်ကသူများကြီးပွားချမ်းသာလို့ရှိရင်ပြည့်စည်ပါလေအကြီးပွားမချမ်းသာပါစေနဲ့ဒီလိုပဲသူကအလိုရှိတယ်သူများပြည့်စည်ခြင်းပြည့်စည်ခြင်းတဲ့သဘောရှိတယ်မုဒိတာပုဂ္ဂိုလ်ကတော့ကြီးပွားမယ်ကြီးပွားပါစေတိုးတက်ပြီးကြီးပွားပါစေ ဒါနဲ့ဆန်းတာပါစေဒီလိုသဘောတူတယ်အထူးအားဖြင့်ဆိုရင်ကိုယ်နဲ့ဂုံကြိုင်နေမတည့်တဲ့ပုဂ္ဂိုလ်တွေမှာအိဒါကဖြစ်တတ်တယ်မနာလို့ဖြစ်တတ်တယ်ကိုယ်နဲ့တည့်နေတဲ့ပုဂ္ဂိုလ်ကိုကအမှန်စိတ်ကရင်းနေတဲ့ပုဂ္ဂိုလ်များကြတော့ဣဒ္ဓမနာလုံးမှုမရှိပါဘူးဘယ်လောက်ကြီးပွားနေလဲကြီးပွားအောင်လို့ဆိုတော့ဘောကြနေတာဣဒ္ဓမသိအဲကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်ဖြစ်စေတာမူကြီးပွားချမ်းသာနေတာကို နာလိုရမယ်မူရိတာတရားပွားနိုင်ရမယ်ဒါပေမဲ့တကူတော့ရှိတယ်တကူကဒီဝါသနာပြီးတော့သူတို့ဘာတွေကိုနှိမ့်ဆက်နှောက်ဆက်ဒုက္ခပေးနေတဲ့ပုဂ္ဂိုလ်ကြီးအဲဒီလိုဟာတော့လေဒီဘွားပါကြီးဆန္ဒပါကြီးတောင်းတာတော့မတော်ဘူးလားကတော့ဒါတော့အဲဒီလိုပုဂ္ဂိုလ်ကြီးပွားတာမကြိုက်တာတော့လည်းပဲဣဒ္ဓမဟုတ်ပါဘူးလားဣဒ္ဓမဟုတ်ဘူးသူသူ

နိရောဓကိုရှိရဲ့သဘောမိရတဲ့ဒီသက်ခသဘောဆိုတာနမျိုးရှိပါတယ်အဲဖန်ဆင်းတာတို့အဲဖန်ဆင်းတာတို့ကတော့သဘောရတယ်ရှိတယ်အဲဒီတဘောကအိပ်သဘောရှိတယ်ဒီသက်ခဆိုတဲ့သဘောကတော့ချွေရနေပါပဲချွေရနေများတော့ဩဇာအနာရှိပြီးနေတယ်ဒီလိုအဲဒီမှာအဘိဓက္ခ အခြေခံနီးပါးရတယ်ဒါကလူဖြစ်လာတဲ့အခါမှာမကောင်းဘူးနာလိုတဲ့ပုဂ္ဂိုလ်ကရဲ့ပြ။အဲဒီကနေကနေလို့လာတဲ့အခါလူပြည့်လည်းပဲအခြေခံနေနေပါတော့အခြေခံကြည့်တဲ့နေကိုကြီးဖြစ်နေရတယ်။ဒီလိုကကြည်ဝဆန္ဒတာကိုနားလို့တဲ့ပုဂ္ဂိုလ်ဥစ္စာကင်းတဲ့ပုဂ္ဂိုလ်ကတော့နတ်ပြည်ရောက်လူပြည်ရောက်လာရင်လည်းအခြေခံနေတော့ပြီးနေတဲ့အခါတကယ်ကြီးရဲ့အခြေခံနေများတာပါပဲ။အဲဒီလိုကုလနာပြောတာ။ ဒီကနေ့သီလကမ္မဝိပဿနာလုပ်တော့ဟောတာပါအဲဒါလေးဆိုရမယ်မနာလိုမှာသေယံကွာသေယံကွာဤသာသေယံစီသေယံစီ သင်ရားတွေကနာလိုကြနေနေရမှာနာလိုကတော့ဒီသာဝမ်းမြောက်သည်နာလိုက ုတ်သံတုဒီကာလာရသံပါတိတော်မာဝိယသံတုကာမတကမောဝရလေးပါပွားပုံနဲ့အဝေရာဟွန်းတုရံကင်းကြပါစေအပြာပိဇာဟွန်းတုသိချင်းရကင်းကြပါစေအနိကာဟွန်းတုကိုချင်းရကင်းကြပါစေသူပိယရဏပရိဟံတို့ဆံရသာသာနဲ့မိမိတို့ခန္ဓာကိုရောက်ဆောင်ကြပါစေဒါကမေတ္တာပွားတာဒုက္ခမုတ်သံတုတွေ့ကြုံနေတဲ့ဆင်းရဲမှလွန်မြောက်ကြပါစေဒါက ုက္ခရောက်နေတဲ့ပုဂ္ဂိုလ်ကြီးဆင်းရဲလုပ်ပါပြီဆိုသနာဒီကရုဏာပွားယထာလာရတံပါတိတော်မဟာဝိဇ္ဇသံယထာလာရတံပါတိတော်ယာမြဲတိုင်းသောစိစိမ်ချမ်းသာမှမဟာဝိဇ္ဇသံတုမပြည့်စည်မဆိုးကြပါစေကုန်နဲ့သူတို့ရရှိတဲ့အတိုင်းနဲ့ဒီနေ့ဒီပါစေကြီးပွားမယ်ကြီးပွားကြပါစေအဲဒီတော့နှလုံးသွင်းတာပွားများတာကမုရိဒာခေါ်တယ်အဲဒီမုရိဒာတရားနဲ့ပွားများနိုင်ရမယ် အမှန်တော့ကောင်းပါရဲ့မဟာမဝိဇ္ဇတရားမပေးရတာမဟုတ်ဘူးကုလို့ရနေတာပညာကြီးပွားချမ်းသာတာတွေအဲဒီလိုနှလုံးသွင်းဒီရတဲ့ကြီးပွားတဲ့ချမ်းသာတာတွေအောင်ပြုပြီးကြီးပွားကြပါစေချမ်းသာကြပါစေနှလုံးသွင်းသိနေကြတာကုသိုလ်တွေပွားနေတယ်ဒါမှမကုန်ဘူးသိကြည့်ကြည့်ဒါကတရားတစ်ခါမှကုန်တာမဟုတ်သိနေကြတာအဲဒီမျိုးကြီးပွားချမ်းသာတာမနာလို့နေလို့ရှိရင်တော့ကိုယ်လည်းတရားမှလည်းရတာမဟုတ်အကုသိုလ်တွေဖြစ်နေတာတော့ဉာဏ်ပြတဲ့ဥစ္စာပါ မစ္စရိယဝန်တိုရင်းနဲ့ဘာလဲအဲမစ္စရိယဝန်တိုလို့ရှိရင်ဒီနာရဒနေဥဒနေကဟောတာကျေကြီးဘုညလည်းအကျေကြီးလေးဟောလို့ဒီဒီအတင်ကြီးတော့အတူတူသွားမယ်နောက်ရာသာဖြစ်တယ်အကြည့်လို့ရှိရင်ရေးပြမှာမတတ်နိုင်ဘူးလို့တင်ကြီးမစ္စရိယဝန်တိုခြင်းဝန်တိုတဲ့ပုဂ္ဂိုလ်တွေကကိုယ်ပစ္စည်းတွေကို သူများတွေမမြင်နိုင်မပေးနိုင်မကမ်းနိုင်ဘူးတဲ့အဲ့ဒါဝိသုကြောင့်ဒီပါတယ်ရှိပါတယ်သူကသိဝင်စားကြမနာကောင်းပါတော့သူကြည့်ပြောလို့မပြောနိုင်ပါဘူးသူကြည့်တော့ငါမင်းတော့ပြောမမေးသူကမွဲပြကြမပေးသူကမစ္စရိယအာကြီးတော့ဘုရားကြီးကမပေးနိုင်မလူနိုင်ဘူးဟုတ်လားပေးတဲ့သူလိုက်တဲ့ပေးတဲ့လူသွင်းတဲ့ပစ္စည်းပေါ်တယ်မပေးတဲ့မလူသွင်းတာတော့လည်းပဲမပေးသူတာလို့ကအပြင်းမရှိပါဘူးတနည်းအားဖြင့်ငါကပြောတော့ပါ ဝေဒနာဉာဏ်ဉာဏ်လောက်ရတာနဲ့ကိုယ်ယူပြီးဒုညာသုံးဆောင်မှာတော့မနာအလိုမရှိတော့ဒီမခံနိုင်လို့မပေးသေးပါဘူးဆိုလိုပါတယ်ကိုယ်မှာပေးကြလူကြမရှိတော့မပေးလူတာကပြင်းမရှိပါဘူးကိုယ်သုံးကြဆွဲကြလေးရှိနေတဲ့ဥစ္စာလေးဒါကတော့လည်းပဲအင်းဘိဓုဘုရားတိတ်ကြီးတောင်းမရှိပါဘူးဒါတော့လည်းတားနိုင်လို့ရှိရင်ဒီကသာဝတ္တဘောတွေအဆွဲပြီးတော့လူရတာပေါ့အခုဓမ္မဒီမှာဘုရားဘာသာဝင်တွေ ငါတော့သရာပြသိကောင်းကြပါရဲ့။မသိသေးရဲ့ကြားဘူးသားလေးတွေကိုမသားပဲနဲ့ပြကြတန်းနဲ့ကိုလိုတွေနဲ့ဆုံးလာတော့ဆုံးနေနေနေရလား။မလား။အော်ကြီးအကောင်း။ဒါသိသမ်းလာလို့ခေါင်းရလို့ပြကြတာမဟုတ်ဘူး။သိသေးရဲ့သူတို့သားဘူးသားကလေးအနာချာပြီးတော့ရလာတာလေးတွေကသံဃာအတွက်ရိခါတို့ပြအောင်ဆရာပုံညာလေးပါရင်မဟုတ်ပါနဲ့ပြအောင်လည်းရည်ရွယ်ပြီးတော့ပြကြတာ။ နော်အမှန်အာရောကြီးတောင်းပါလေဒီကတော့ဒီလူရသူတိုက်တွန်းကြမလိုပါဘူးဘုန်းကြီးကမသိမလူဖို့ရပဲလည်းနဲ့ပြောပြောနေရသေးသူကမလိုပါဘူးလို့ခွန်ကြီးတို့ပြေကြုံနေတာမဒီပါနဲ့တော့တော့ပြောပြောနေရတာလေဒါဓမ္မကြီးကပြီးကြတော့နဲ့ဒါမလည်းကိုတရားဒေသနာလည်းနဲ့ပြီးရောက်တယ်နေပြောရတာပေါ့အဲမေစီယာရှိတဲ့ပုဂ္ဂိုလ်ဟိုတဲ့ပုဂ္ဂိုလ်ကတော့သူသိလူလိုက်ပါရဲ့နဲ့သူနိုင်တော့တဲ့ပြည်ကြီးရောမလူဘူးညာလူသာတော်မှလည်းဒီတောင်းွယ်ဆက်ပြီးနေရှိရဲ့ဒီလိုရတယ် ဒီလိုကြည့်တယ်ဒါဝိသိကောင်းတဲ့သူကြည့်ပါရဲ့ဒီဒီကြီးတော့မပြောနိုင်အခုမပေးလို့လည်းကြည့်ရဲ့ဘယ်လေးပါလဲကြတာပဲဒါနာကုလို့ထောက်ပါမရှိတော့အကုလို့ကပေါ်စားတော့တာပေါ့လေဘယ်နဲ့လဲပေါ့မိကောင်းဆိုကောင်းကြည့်တဲ့ပုဂ္ဂိုလ်တွေကမိကောင်းဆိုကောင်းတွေအသာသွဲကြည့်နေတဲ့ရုပ်ကြီးဘေးရအတွေမရောက်နိုင်ဘူးရန်သူတွေကအနောက်ကျပြည်နေလို့ပြောနိုင်မိကောင်းဆိုကောင်းမှမရှိဘူးဆိုလို့ကြတော့ဘေးရအတွေကလွယ်တဲ့တွေရောက်တာလေမုန်းတဲ့လူကသူ့လာပြီးတော့ပေါ်သွားနိုင်တယ်ရိုက်နိုင်တယ်ပတ်နိုင်တယ် ယ်သူမှကာကွယ်မဲ့တယ်မကြည့်ဘူးအဲအော်နေတယ်မကြကြပါဘူးကြကြပါအောင်ဆိုမယ်သူကြဲမဲ့တယ်မကြည့်ဘူးအဲလိုပဲဧဒီကဒါနာကုသိုလ်မရှိဘူးဆိုတဲ့ပုဂ္ဂိုလ်မစ္စည်းရဝန်တိုပြီးတော့မတတ်နိုင်လို့မပေးတာကိုပြောတာမဟုတ်ဘူးတတ်နိုင်တာနဲ့မပေးဘူးအဲဒီတော့မိလူပိုင်းနဲ့ဝန်တိုပြီးတော့နေလို့ရှိရင်အဲဒီပုဂ္ဂိုလ်ကဒီလက်ခါကာလကြာသူကသူအကုသိုလ်ရတဲ့ကျိုးမှာကို အကုသိုလ်တွေကတော့ရှိနေတာပဲကုသိုလ်ကတော့မလုပ်ချင်းရထားလို့ရတာအကုသိုလ်ကရထားလို့ရတာမဟုတ်ဘူးသူကအဲဒီအကုသိုလ်တွေကအကျိုးပေးမှာအကျိုးပေးတော့ဒီလိုကြည့်တဲ့ပုဂ္ဂိုလ်တွေကတချို့တကယ်အကုသိုလ်ရှိနေတယ်လည်းဒါနာတိမရဲကြတယ်မရဲကနေလွတ်လာတဲ့ခါကလာလည်းသိရပါမှာ ဒီဥစ္စာ၃ရာမကြီးကမောပြကြတာဒီဘယ်လိုရှင်တော့ဒီရှင်နာတွေရောက်ပြီးတော့သံသာရဲအဲဒီကနေလွတ်မြောက်လာအဲဒီလိုအဲဒီကနေနတ်ပြည်ကနေပြီးတော့လူပြည်ပြန်ရောက်လာလို့ရှိရင်ဒီကျိုးစားတွေပေါ်များတတ်တယ်တဲ့ဒါအထင်ရှားနေပါသေးတယ်ဆိုရမယ်ကွာ။ဒါကြောင့်တော့ဖောက်နေမပေးသူကပေးသူကမွဲပြာပြာမွဲပြာပြာလူမပေါ်များပြီလူမပေါ်များပြီပေးသူက နောက်လည်းခေါ်ရအောင်နော်အဲနောက် နောက်ကြတရားနာလာလို့ရှိရင်ရှိရနေဖြစ်ဖြစ်နောက်လာပြီးနောက်လာပြီးဖြစ်ဖြစ်ဆက်ဟောရရှိရနေလည်းဒီဥဒ္ဒဝရရှိဖို့မပေါ်ဘူးမင်းရင်ဘုရားဟောတာဟောရအောင်ဒီလိုဒီကြရုပ်လေးယူလာမယ်ကြရုပ်လေးယူလာမယ်ဒီဒီရသိအောင်ယူလာမယ် feah si n'ọdụ ụlụgbuụh adụwaadọ anaro ro aro တ်ရှိတော်ဒီကောင်းမှုကောင်း၏သို့ပါကားကိုမိအဖတို့အားမြတ်ပေးဝေပါကုန်၏ဘုရားသမားတို့အားမြတ်ပေးဝေပါကုန်၏ကိုမျိုးတို့အားမြတ်ပေးဝေပါကုန်၏ဤရ၌ ရောက်ရှိနေတော့လူပရိသတ်နတ်ပရိသတ်အပေါင်းဟာမြတ်ပြေဝေပါကုန်၏လုံးစုံသောဘုရားအပေါင်းတို့အားမြတ်ပြေဝေပါကုန်၏လုံးစုံသော င်းတို့သည်ရရရ၏စိတ်နှပြသင်္ခါကြသည်ဖြစ်ပါစေကုန်သတည်းညာ